ဝန်တို့မိနစ်40လောက်45မိနစ်လောက်တရားဒေသနာများ နာယူကြည်ညိုကြနော်ဒီနေ့ တရားဟောရတာဘာကြောင့်တရားဟောကြတာတုံးတရားနာကြတာတုံးဆိုတာလေကူသစ္စာရွှေစီကျောင်းတိုက်မှာ ကထိန်ခင်းကြတဲ့ကထိန်တရားဒကမတွေကိုဒီကနေလှမ်းပြီးတော့ကထိန်အနုမောဒနာတရားအနေနဲ့ဟောကြားပေးတဲ့သဘောနော် ဒါပေမဲ့လိုင်းပေါ်မှာလည်းပဲအနုမောဒနာတရားနာယူကြဖို့စောင့်နေကြတယ်ပိဋကတ်တွေလည်းအများကြီးရှိနေတယ်။ဒီတော့ဘုံဘုံတို့ကထိန်တကာဓမ္မတွေရောတရားနာပိဋကတ်တွေရောအလုံးအတွက်ရည်ရွယ်ပြီးတော့ဒါနနဲ့ပတ်သက်တဲ့တရားဒေသနာတစ်ပုဒ်ဟောကြမယ်နားကြမယ်ပေါ့နော်။ ဒီကနေ့သာသနာတော်နှစ်2564ခုကောဇာနှစ်1382ခုတဇောင်မုံလာဇန်14ရက်2020ခုနှစ်17လပိုင်း28ရက်စနေနေ့ညချမ်းအခါကာလ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 ရှုလက်ပြည့်ပွဲယုံမိသားစုဘရင်နောင်ရန်ကုန်မြို့တဲ့နော်ဒီမိသားစုတို့ကနှစ်ဖက်သောမိဘတို့ကိုအမှုထားပြီးတော့လေကူမျိုးတစ္ဆာရွှေစည်းကျောင်းတိုင်းမှာကထိန်လျာသင်္ကန်းများဆက်ကလှူဒန်းကြကထိန်ခင်းကြတယ်နော်ဒါကြောင့်ကထိန်တကာဒကမတွေအတွက်အဓိကရှိပဲပြီးတော့ဒီကနေ့ညတရားဒေသနာတစ်ပုဒ်အာယုကြီးညိုကြည့်ရမယ် အဲ့တော့ကထိန်တရားဆိုပြီးတော့ကထိန်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောဖို့တော့ဘုံဘုံတို့အစီအစဉ်မရှိပါဘူးเนาะကထိန်လှူဒါနကိုလည်းပဲဒါနကောင်းမှုတွေမှာပဲထည့်သွင်းပြီးတော့ဒါနတရားအနေနဲ့ပဲပြောခြင်းပါတော့ဒါနတရားဆိုတော့လည်းပဲဘယ်လိုမျိုးတရားကို ပြောရရင် ကောင်းမလို့လို့ညနေခင်းက သင်္ကုထုပါဠိတော်ကိုကြည့်မိတယ်အဲ့လိုကြည့်တဲ့အခါကျတော့ဟောဒါနနဲ့လည်းဆက်ဆက်နေတဲ့အထူးသဖြင့်အိမ်အောင်သားမွေးလောကီ လူသားတွေနဲ့ဓာတ်ရိုက်ပတ်သက်ဆက်ဆက်နေတဲ့ဒေသနာလေးတစ်ပုဒ်ကိုတွေ့ရတယ်။အဲ့ဒီဒေသနာလေးကိုမိနစ်20မိနစ်30လောက်အချိန်ယူပြီးတော့ နောက်ဒါနနဲ့ပတ်သက်ပြီးတော့ပြုထားတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဖွယ်ရာစကားလေးကို15မိနစ်လောက်အချိန်ယူပြီးတော့အဲ့လို45မိနစ်လောက်အချိန်ကလေးခွဲဝေပြီးတော့ပြောမယ်လို့စဉ်းစားထားတယ်နော်အဲ့ဒီတုတ်တန်လေးကိုလည်းပဲဩလူသားတွေအနေနဲ့အလွန်မှတည်တင့်တည်တိုက်တဲ့တရားဒေသနာတစ်ပုဒ်လို့အဲ့ဒီတုတ်တန်လေးကိုဖတ်ကြည့်တဲ့အခါမှာတွေ့ရတယ်ပေါ့နော်တုတ်တန်ရဲ့နာမည်ကကာမဘောဂီတုတ်တန်တဲ့ နော်ကာမဘောဂီဆိုတော့ဓာတ်ရိုက်နော်နားလေလွယ်အောင်အတိဘယ်ပြန်ရလို့ရှိရင် လောကီလူသားတွေလို့ဒီလိုမျိုးအတိဘယ်ပြန်ရမှာနော်ကာမဂုဏ်သုံးဆောင်ခံစားကြတဲ့အိမ်အောင်သားမွေးလောကီလူသားတွေအတွက်ဟောထားတဲ့ဒေသနာတစ်ပုဒ်ပေါ့ဒီဒေသနာကိုမြတ်စွာဘုရားကဘသူကိုဟောတာတုံးဆိုတော့အနာတပိန်တထေးကြီးကိုဟောတာဒီနေ့အနာတပိန်တထေးကြီးကသူဆောက်လုပ်လူတန်းထားတဲ့ ဇေတဝန်ကြောင်းတိုက်တော်ကိုရောက်လာပြီးတော့မြတ်စွာဘုရားထံမှာချင်းကပ်လို့မြတ်စွာဘုရားရဲ့ထံမှာမှာနော်တရားနာဖို့ဒီလိုမျိုးကုသိုလ်ကောင်းမှုနဲ့ပျော်မွေ့တဲ့အနေအထားမျိုးမှာမြတ်စွာဘုရားကအဲ့ဒီအနာတပင်တထေးကြီးကိုဟောတာတခါကြီးတဲ့နော်လောကကြီးမှာကာမဘောဂီနော်လောကီလူသားတွေဟာတူရာရှုလိုက်မယ်ဆိုလို့ရှိရင် အမျိုးအစား10မျိုးရှိတယ်တဲ့ မှတ်သားစရာလေးတော့နည်းနည်းများတာပေါ့နော်ဒါပေမဲ့ तू ကဒီဒေသနာလေးကဘာကိုကြည့်ပြီးတော့နော်လူသားတွေကိုမြတ်စွာဘုရားကအစဉ်စဉ်သတ်မှတ်ပြီးတော့ခွဲခြမ်းပြတယ်လေဆယ်မျိုးတောင်ခွဲခြမ်းပြထားတာဘာကိုကြည့်ပြီးတော့ခွဲခြမ်းပြတယ်ဆိုတော့ဥစ္စာပစ္စည်းရှာဖွေပုံရယ်ရရှိလာတဲ့ဥစ္စာပစ္စည်းကို သုံးစွဲပုံရယ်ရှာပုံနဲ့သုံးပုံကိုကြည့်ပြီးတော့မြတ်စွာဘုရားခွဲထားတာ ဒါလေးကဘုံဘုံကခြုံငုံပြီးတော့သုံးသပ်ပြတာပေါ့နော်ဏိဒန်းလေးအနေနဲ့ဟုတ်လားဒီဒေသနာလေးကလောကီလူသားတွေဘဝရည်တည်ဖို့အတွက်နော်ဘလို့တွေရှားကြသလဲရလာတဲ့အခါမှာဘလို့တွေအသုံးပြုကြသလဲအဲ့ဒီရှားတာနဲ့သုံးတာကိုကြည့်ပြီးတော့လူအမျိုးအစား10မျိုးတောင်꿰သွားတယ်ကိုဟာပဲအမျိုးအစားတဲ့ပါလဲဆိုတာကိုလည်းပဲတရားနာနေကြတဲ့ပိသက်တွေနေနဲ့ ဝေဖန်ကြည့်ရမယ်ပေါ့နော်အဲ့ဒါမြတ်စွာဘုရားဘယ်လိုလေးဟောပြလဲဆိုတော့တတိယမေကဟပတိကာမဘောဂီတန်တော်တန်ဝိဇမာနာလောကသမိန်တခါကြီးတဲ့ဟောဒီလောကကြီးမှာကာမဘောဂီနော်လောကီ လူသားတွေဟာ10မျိုးလောက်ထင်ထင်ရှားရှားကွဲပြားနေတာရှိတယ်တဲ့ဒီ10မျိုးကိုဘုံဘုံကထက်ခါထက်ခါမပြောပါဘူးနော် အတန်တွေလည်းဖမ်းထားတာရုပ်တွေလည်းဖမ်းထားတာရှိတော့သိကျင်တယ်ဆိုရင်ထပ်ပြီးတော့ဖွင့်ကြည့်လို့ရတာပဲအဲ့တော့ဒေါင်းစေယုံလေးလောက်ပဲပြောသွားမယ်ဟုတ်လားနံပါတ်1အမျိုးအစားဘယ်လိုတုံးဆိုတော့နော်ဣဒာဂါပတိဧကေသောကာမဘောဂီအတ္တမေနဘောဂီပရိယေတတိတာဟတေနအတ္တမေနဘောဂေပရိယေတိတဝါတာဟတေနနအတ္တနာဒုက္ခေတိနပိနေတိနတံဝိပစိတိ တန်ဝိပဇတိနပုံညာနိကရောတိတဲ့ဒါလေးကိုတော့မြတ်စွာဘုရားရဲ့ဒေသနာလေးတွေကိုကြီးညိုဖို့အတွက်နည်းနည်းလေးရွတ်ပြတယ်ပေါ့နော်အတိတ်ဘယ်ကဘာလို့ဆိုတော့တခါကြီးတဲ့လောကမှာတချို့သောလူတွေဟာစီးစိမ်ဥစ္စာကိုရှားကြတဲ့နေရာမှာ ကိုယ်ဘဝရည်တည်ရဲ့အတွက်ကြိုးစားကြတဲ့နေရာမှာအဓမ္မေနဘောဂိပရိယေတတိမတရားသဖြင့်ရှာတာတဲ့နော်အဓမ္မေန မတရားသဖြင့်ဘောဂိပရိယတတိစီဝါဥစားကိုရှာတယ်ဘလောက်ထိတောင်ဆိုးဆုံးဆိုရင်သာဟတေနာတယ်နော်သူတော်ဘာကိုနှိပ်ဆက်ပြီးတော့အနိုင်အထက်ပြုတ်ပြီးတော့ရှာတယ်နော်ငါရရင်ပြီးတော့ဘ ᱹ ထိခိုက်ထိခိုက်ဆိုပြီးတော့ရှာတဲ့နီးပေါ့နော်အဲ့လိုရှာပြီးတော့ရလာပြီဆိုတော့မတရားသဖြင့်နော်သူများကိုထိခိုက်ခြင်းထိခိုက်ပါစေဆိုတဲ့စိတ်မျိုးနဲ့နော်ရှာလို့ရလာပြီဆိုတော့ရလာတဲ့ဟာတွေကိုနော်နတ်အတ္တနာဒုခေတိနပိနေတိ ကိုကိုကိုချမ်းသာအောင်လည်းပဲသုံးတာဆွဲတာမရှိဘူး။တော့ကိုယ်စိတ်ကလေးနှစ်သက်သွားအောင်တော့ကောင်းကောင်းမမွန်စားတာတောက်တာဝတ်တာစားတာနေတာထိုင်တာလည်းမရှိဘူး။ရှားတော့ရှားထားတယ်။ပစ္စည်းတွေမရှိဘူးမဟုတ်ရှိတယ်ဒါပေမဲ့ကိုကိုကိုချမ်းသာအောင်မထားအောင်။ဒါတင်လားဆိုတော့မကဘူးတဲ့။နတ်တန်ဝိပဇ္ဇတိနော်သူများကိုပေးကမ်းတာခွဲချမ်းဝေဖန်တာဝေတာမျှတာမရှိဘူးတဲ့နတ်ပုံညာနေကရောတိဒီဥစ္စာပစ္စည်းကိုအကြောင်းပြုပြီးတော့ကောင်းမှုပြုတာလည်း မရှိဘူးဒါအဆိုးဆုံးအမျိုးအစားကိုမြတ်စွာဘုရားရှေ့တန်းတင်ပြီးဟောတာဟုတ်လားရှားတော့ကလည်းမတရားသဖြင့်နိုင်ထက်စီးနှင်းရှားတယ်ရလာတော့လည်းပဲကိုကိုကိုလည်းပဲချမ်းသာအောင် မထားဘူးသူများကိုပေးတာလည်းမရှိဘူးကောင်းမှုလည်းမပြုဘူးဟုတ်လားဒါတစ်မျိုးတဲ့နောက်ဒုတိယအမျိုးစားကြတော့ပြောရတာနည်းနည်းလွယ်လွယ်သွားလိမ့်မယ်ဟုတ်လားအဲ့လိုပဲစီးပွားဥစ္စာကိုမတရားသဖြင့်ပဲရှားတယ် နိုင်ထက်ပြုတ်ပြီးတော့ပဲရှားတယ်ရှားလာခြင်းတော့အတူတူပဲပထမမျိုးစားနဲ့ဒါပေမဲ့ရလာတဲ့အခါကျတော့ तू ဟာသူ့ကိုယ်သူချမ်းသာအောင်တော့နေတယ်တဲ့စားတယ်တောက်တယ်ဝတ်တယ်စားတယ်နေတယ်ထိုင်တယ်သူ့ကိုယ်သူချမ်းသာအောင်တော့လုပ်တယ်ဒါပေမဲ့သူများကိုတော့ပေးတာကန့်တာဝေတာမျှတာမရှိဘူးကောင်းမှုကိုတော့မပြုတ်ဘူးတဲ့ဟောဒီလိုလူမျိုးရောမရှိဘူးလားရှိတယ်နှမျိုးရှိရင်နော်နောက်တတိယအမျိုးစားကြတော့ရှားတာဖွေတာကတော့မကွဲပြားဘူးတူတူပဲပထမမျိုးစားတိုင်းပဲ မတရားသဖြင့်ရှာတယ်။နိုင်ထက်စီးနှင်းပြုပြီးတော့ရှာတယ်။အဲရလာတဲ့အခါကျတော့ तू ကတော့ဘလို့တော့ကိုကိုကိုလည်းချမ်းသာအောင်ထားတယ်စားတယ်တောက်တယ်နေတယ်ထိုင်တယ်။အော်သူများကိုလည်းခွဲခြင်းဝေဖန်ပြီးတော့ဝေတယ်မျှတယ်ပေးတယ်ကမ်းတယ်။အဲ့ဒီဥစ္စာပစ္စည်းကိုအကြောင်းပြုပြီးတော့ကောင်းမှုကိုလည်းပြုတယ်တဲ့ဒါနံပါတ်3မျိုးစားဒီလိုလူမျိုးတွေရောလောကမှာမရှိဘူးလားရှင်နော်ဒါမြတ်စွာဘုရားပိုင်းခြားဝေဖန်ပြီးတော့ဟောတာအလွန်မှကိုပဲလောကအနေနဲ့ ဟောမှန်ကန်မှုအဝင်ခွင့်ရရှိမှုနော်စိတ်ဝင်စားစရာလည်းကောင်းပါတယ်ဟုတ်လားသုံးမျိုးရှိပြီနော်ဟောနောက်လေးခုမြောက်မျိုးစားကြတော့မြတ်စွာဘုရားဘလို့ပြောတော့တခါကြီးတဲ့လောကမှာတချို့သောသူတွေဟာစီးပွားဥစ္စာရှာတဲ့နေရာမှာမတရားသဖြင့်လဲရှာတယ်တရားသဖြင့်လဲရှာတယ်တဲ့ဟောသူကြတော့နှစ်မျိုးတွဲသွားနော်မတရားသဖြင့်ရမှလုံလုံမှရမယ်ဆိုရင်တော့မတရားသဖြင့်လှုပ်လိုက်တာပဲဟောတရားသဖြင့်လုံမှရမယ်ဆိုရင်တရားသဖြင့်လှုပ်လိုက်တာပဲ မတရားတာတွေတရားတာတွေကိုအရန်ကြီးသူထက်တွက်တာတော့မရှိဘူးเนาะအခြေအနေရပေါ့သိပြီးတော့လေးနဲ့ကြည်မထားဘူးဟုတ်လားอืมအပေါ်ယံလေးတော့တရားသဘောလေးကိုတော့လဲအထိုင်လျောက်သဘောပေါက်မဲ့သဘောတော့ရှိမယ်နဲ့တူပါရဲ့ပြောပုံလေးကြည့်ရတာဟုတ်လားဒါပေမဲ့မတရားသဖြင့်လုံးမရမယ့်အနေအထားမျိုးလဲလောဘကိုမတတ်နိုင်လို့မတရားသဖြင့်တော့လှုပ်ထည့်လိုက်တာပဲဟုတ်လားရောကောတော့ကောရှာတယ်ဗောနော်အဲ့လိုရှာလို့ရလာပြီဆိုတော့ तू อ่ะ သူ့ကိုယ်သူလည်းချမ်းသာအောင်မထားဘူးသူများကိုပေးတာကန္တာဝေဒာမျှတာလည်းမရှိဘူးကောင်းမှုလည်းမပြုဘူးဟောအတုံးကြတော့ तू ကအလွန်မကိုညံ့ဖြင်းတယ်နော်ရှာလာတော့ तू ကတချမ်းကောင်းတချမ်းဆိုးပေါ့ဟုတ်လားဒါ၄ခုမြောက်အမျိုးအစားနောက်၅ခုမြောက်အမျိုးအစားကြောရှာလာဒီလိုပဲတရားသဖြင့်ရောမတရားသဖြင့်ရောနော်ယောဂတော့ကောရှာလာပဲရှာလို့ရလာပြီဆိုတော့ तू ကသူ့ကိုယ်သူတော့ချမ်းသာအောင်ထားတယ်ကိုကိုချမ်းသာအောင်နေတယ် သုံးတယ်ဆွဲတယ်ဒါမဲ့သူများကိုဝေတာမျှတာပေးတာကန့်တာမရှိဘူးကောင်းမှုပြုတာမရှိဘူးတဲ့နှစ်ခုရှိသွားတော့ငါးခုရှိသွားပြီနော်6ခုမြောက်အမျိုးအစားကြတော့ဒီလိုပဲတရားသဖြင့်ရောမတရားသဖြင့်ရောအနိုင်အထက်ပြုတ်ပြီးတော့မြတ်မြတ်တာတာရောနှီးမျိုးစုံနဲ့ရှာတယ်ဟောရလာပြီဆိုတော့သူကတော့ဘလို့တော့ကိုကိုကိုလည်းချမ်းသာအောင်ထားတယ်သူများကိုလည်းပေးတယ်ကမ်းတယ်ဝေတယ်မျှတယ်ကောင်းမှုကိုလည်းပြုတယ်တဲ့ ဒါ6ခုမြောက်လူမျိုးစားပါနော်ဒါမျိုးလည်းမရှိဘူးလားလောကမှာရှိရနော်နောက်ခုနှစ်ခုမြောက်ကြတော့ဘာပြောလို့ဆိုတော့ तू ကတရားသဖြင့်ပဲရှာတယ်တဲ့နော်သူများကိုနိုင်ထက်စီးနှင်းပြုတ်ပြီးတော့ဘာမှမရှာဘူးရှာတာလေးကတော့ तू ကအလွန်တန့်တယ်ဒါပေမဲ့ရလာလို့သုံးပြီဆိုတဲ့အခါကျတော့ तू ဘလို့တော့သူ့ကိုယ်သူလည်းချမ်းသာအောင်မထားဘူးတဲ့ရလာဒီဒီတိုင်းပဲအိမ်မှာဟုတ်လားသူများကိုလည်းဝေတာမျှတာပေးတာကမ်းတာမရှိဘူး ကုသိုလ်ကောင်းမှုပြုတာလည်းမရှိဘူးဒီပစ္စည်းတွေအိမ်မှာရှိနေတာကိုပဲကြည်ပြီးတော့ပဲသူကပါတော့ဟုတ်လားတချို့အလူလူမျိုးတွေမရှိဘူးလားရှိရနော်ကိုယ့်ရဲ့ပိုင်ဆိုင်မှုတွေကိုပဲကြည်ပြီးတော့ပီတိဖြစ်နေဟုတ်လားဘာမှဘလောက်ရှိတယ်ဟုတ်လားထဲထားတာတိမ့်ထားတာဘလောက်ရှိတယ်ဘယ်မှာဘလို့တွေရင်းနှီးမြုပ်နှံတာရှိတယ်ရှိတယ်ရှိတယ်ဆိုတဲ့ချမ်းသာနဲ့ပဲနေတာဒါပေမဲ့သုံးဆောင်ခံစားမှုရှိသလားမရှိဘူးတမျိုးပဲနော်လူတွေအမျိုးမျိုးပဲနော်ဟုတ်လားကိုကိုယ်တိုင်သုံးဆောင်ခံစားမှုမရှိသလိုသူများရော တထာသလားဆိုတော့လဲမတထာဘူးရှုမှတ်ပေးတာကဏ္ဍမရှိဘူးသူကတော့ဘယ်လိုတုံးဆိုတော့ပစ္စည်းဥစ္စာကိုရှာတာတော့တရားသဖြင့်လေးရှာပါရဲ့ဒါပေမဲ့ရလာတဲ့အခါမှာဒါရဲ့ပုံမှာသူဟာစီမံခန့်ခွဲမှုသုံးဆွဲတဲ့နေရာမှာအလွန်တရာမှညံ့ဖျင်းနေလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒီလိုလူမျိုးလောကမှာမရှိဘူးလားရှိရနော်ကောင်းကောင်းတော့ရှာတယ်ဒါပေမဲ့ကိုယ့်အတွက်လည်းချမ်းသာအောင်မထားဘူးသူများကိုချမ်းသာအောင်လည်းမလုပ်နော်ဒါနံပါတ်9နော်နောက်နံပါတ်10ကျတော့ဘယ်လိုတော့ တရားသဖြင့်ရှာတယ်တဲ့ဟောရလာပြီဆိုတဲ့အခါကျတော့ तू ကတော့ဘလို့တော့ကိုကိုကို ချမ်းသာအောင်တော့ထားတယ်နော်စားတယ်တောက်တယ်သုံးတယ်ဆွဲတယ်ဒါပေမဲ့သူများကိုပေးကမ်းတာဝေဖန်တာခွဲခြမ်းတာဝေတာမျှတာမရှိဘူးကောင်းမှုပြုတာလည်းမရှိဘူးဟောဒီလိုလူမျိုးရောမရှိဘူးလားရှိတယ်ရှိခုမြောက်နော်နောက်ကိုးခုမြောက် လူမျိုးစားသူကြတော့နည်းနည်းလေးပြောစရာရှိလာတယ်ဟုတ်လားသူကဘယ်လိုလဲဆိုတော့ရှားတာတော့တရားသဖြင့်ရှားတယ် ဟုတ်လားတရားသဖြင့်ရတယ်ရလာပြီဆိုတော့ကိုကိုကိုလည်းချမ်းသာအောင်ထားတယ်နော်မနှမျောဘူးသုံးတယ်ဆွဲတယ်စားတယ်တောက်တယ်ဟုတ်လားသူများကိုလည်းပေးကမ်းတယ်ဝေဖန်တယ်ဝေတယ်မျှတယ်ကောင်းမှုကိုလည်းပြုတယ်နော်ရှာတဲ့နေရာမှာလည်းမကောင်းဘူးလားကောင်းတယ်နော်ဝေဖန်ပိုင်းခြားပြီးတော့ဒီဥစ္စာကိုအသုံးပြုတဲ့နေရာမှာလည်းပဲကောင်းတယ်ဒါပေမဲ့ तू ကအထွတ်အထိပ်ကောင်းနေတာတော့မဟုတ်ဘူးတဲ့ဘာကြောင့်လဲဆိုတော့ သူ့ရဲ့ဒီဥစ္စာပစ္စည်းတွေရဲ့ပုံမှာသဘောထားဒီဥစ္စာပစ္စည်းတွေကိုသုံးဆောင်တဲ့အချိန်မှာသူ့ရဲ့အမြင်တွေကဘလို့တွေဖြစ်နေတုံးဆိုတော့အော်စာရေအတိအကျလေးပြောထားတယ်ဂတိတော်တဲ့ဒီဥစ္စာပစ္စည်းတွေရဲ့ပုံမှာ तू ဟာအလွန်မှကိုပဲစွဲမဲ့နေတယ်ပေါ့နော်လောဘသူ့ကိုချုပ်ထားတယ်တဏှာလောဘသူ့ကိုချုပ်ထားတယ် तू ဟာတဏှာလောဘရဲ့လက်အောက်မှာပဲအချုပ်အနှောင်ခံပြီးတော့နေနေတယ်အမြဲတမ်းဓာတွေကိုပဲဆွဲလက်မဲ့မောတဲ့စိတ်နဲ့ပဲနေတာ နော်မဟုတ်ရှိတော့တဲ့ဆွလက်မဲ့မုံမှုအားကြီးတဲ့အခါကျတော့ဒါတွေရဲ့ပုံမှာမှန်မှန်ကန်ကန်မြင်မှုမရှိဘူးတဲ့တွေးတွေးဝေဝေပဲမသိပဲမမြင်ပဲပဲသူနေတာအမှန်တရားကို तू မသိဘူးနော်ဘယ်လောက်ထိဆိုတော့အစ္ဇောတန်တော့တဲ့ဒါကိုဟိုမျိုးထားတယ်လို့မျိုးဒီဥစ္စာပစ္စည်းတွေကို तू စိတ်နဲ့ तू အလွန် အမင်းကိုပဲတိမ့်ပိုက်ထားတယ်ဟုတ်လားဆွဆွဲလန်းလန်းကိုမလုပ်ထားတော့တိမ့်ပိုက်ထားတယ်ဇုံဇုံမြုပ်နေတယ်တဲ့ဒီဥစ္စာပစ္စည်းတွေမှာပဲသူ့ရဲ့စိတ်ကဇုံဇုံမြုပ်နေတယ် ရှာတာတော့လည်းကောင်းတယ်နော်ကို့အတွက်လည်းချမ်းသာအောင်ထားတယ်သူများကိုလည်းပေးတယ်ကောင်းမှုလည်းပြုတယ်မပြုတော့မဟုတ်ဘူးဟုတ်လားဒါပေမဲ့ဥစ္စာပစ္စည်းနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်တွေကဘယ်လိုတွေဖြစ်နေတော့အလွန်ကိုစွဲလန်းနေတယ်တွေဝေးနေတယ်မျိုးသိပ်ထားတယ်လို့ဖြစ်နေတယ်တဲ့ပြီးတော့ဗာပြောတော့အနာဒီနဝဒတ္တာဝီတဲ့နော်ဒီဥစ္စာပစ္စည်းကိုဉာဏ်မရှိဘဲနဲ့သုံးဆောင်ခြင်းဟာအပြစ်ရှိတယ်လို့ तू မသိဘူးတဲ့ဟုတ်လားတနည်းအားဖြင့်လည်းပဲဒီဥစ္စာပစ္စည်းတွေရဲ့သဘောဟိုအပြစ်ရှိတဲ့သဘာဝဘဝရဲ့ မကောင်းတဲ့သဘာဝအပြစ်အနာစာတကယ်တမ်းကအပြစ်အနာစာရှိနေတယ်ဆိုတာ အမှန်တရားပဲလေအဲ့ဒီအမှန်တရားကို तू မမြင်ဘူးအပြစ်ကိုမမြင်တဲ့သဘောရှိတယ်တဲ့ဘဝရဲ့အပြစ်ကိုမမြင်ဘူးဥစ္စာပစ္စည်းရဲ့အပြစ်ကိုမမြင်ဘူးကာမရဲ့အပြစ်ကိုမမြင်ဘူးဒီလိုဆွဲလန်းသိမ့်ပိုက်ထားရတာရဲ့အပြစ်ကို तू မမြင်ဘူးတဲ့ပြီးတော့ဗာပြောသေးတော့အနိတ္တရဏပညာတဲ့ထွတ်မြောက်ကြောင်းပညာလည်းသူ့မှာမရှိဘူးတဲ့ နော်ဘဝဒုက္ခတွေကလွတ်မြောက်အောင်ဘယ်လိုလုပ်ရမလဲဆိုတာကို तू သိတာမြင်တာနားလည်တာမရှိဘူးဟုတ်လားဒါဘယ်နှခုမြောက်အမျိုးအစားတော့ကိုးခုမြောက်အမျိုးအစားနော်မြင့်တော့မြင့်လာပြီဒါပေမဲ့အမြင့်ဆုံးတော့မဟုတ်သေးဘူးနော်အမြင့်ဆုံးကဘယ်လိုလူမျိုးဆို၁၀ခုမြောက်လူအမျိုးအစားအမြင့်ဆုံးပဲဘယ်လိုလဲဆိုတော့ तू ကဥစ္စာပစ္စည်းရှာတဲ့နေရာမှာလဲတရားသဖြင့်ရှာတယ်ဘယ်သူမှမထိခိုက်စေရဘူးတကယ်ကိုမှန်မှန်ကန်ကန်ဟုတ်လားကောင်းကောင်းမွန်မွန်ရှာတယ် ရလာပြီဆိုတော့ကိုယ့်ကိုလည်းချမ်းသာအောင်ထားတယ်တော့သူများကိုလည်းပိုင်းခြားဝေဖန်တယ်ဝေနိုင်တယ်မျှနိုင်တယ်နော်ဒီဥစ္စာပစ္စည်းကိုအကြောင်းပြုပြီးတော့ကောင်းမှုကိုလည်းပြုတယ်ဒါရင်မကဘူးတဲ့သူကြတော့အကတိတော်တဲ့နော်လောဘရဲ့အချုပ်အနှောင်ခံရခြင်းမရှိဘူးတဲ့ဒီဥစ္စာပစ္စည်းရဲ့ပုံမှာ Twitter မယ်မောတဲ့စေကြီးကသူ့စိတ်ကိုချုပ်နှောင်ထားတာမရှိဘူးတဲ့အမုတ်ရှိတော်တဲ့ဒီဥစ္စာပစ္စည်းတွေနဲ့ပတ်သက်ပြီးတော့တွေးဝေတာသူ့မှာမရှိဘူးတဲ့အနိဇောတန်တော်တဲ့ နော်မျိုးသိပ်ထားတယ်လို့မျိုးဆွဲဆွဲလန်းလန်းကြီးတိမ့်တိမ့်ပိုက်ပိုက်ကြီးသူ့မှာမရှိဘူးတဲ့ဟုတ်လားပြီးတော့ဗာပြောတော့အာဒီနဝဓာတာဝေအပြစ်ကိုလည်းသူမြင်တယ်နော်ဒီဥစ္စာပစ္စည်းတွေမှာအပြစ်ရှိတယ်အခမသိရဥစ္စာပစ္စည်းတိဟုသောအကြောင်းကြောင့်နော်အမျိုးမျိုးဒုက္ခရောက်နေတာတွေမရှိဘူးလားရှိတယ်ဟုတ်လားဒါရဲ့ပုံမှာဆွဲမဲ့မှုမกินမဲနဲ့အဲဘုံဘုံတို့ဟိုနေကြထိုင်ကြတယ်ဆိုတာတကယ်တမ်းကဒုက္ခနဲ့အလွန်တရာမှနီးတယ်ပေါ့နော် ဟုတ်တယ်မို့လားအဲဒါကြောင့်မလို့အပြစ်မြင်တဲ့သဘောရှိရမယ်အဲပြီးတော့ဘဝရဲ့အပြစ်ခန္ဓာရဲ့အပြစ်ဟောဉာဏ်မပါဘဲနဲ့ဒီဥစ္စာပစ္စည်းတွေကိုသုံးဆောင်ခြင်းဟာအပြစ်ရှိတယ်တကယ်တမ်းကဟော အပြစ်ဆိုတာသူများကိုထိခိုက်စေတဲ့အပြစ်မျိုးကိုဒီနေရာမှာအဓိကဆိုလိုတာမဟုတ်ဘူးနော်ကိုကိုကို ထိခိုက်စေတဲ့အပြစ်မျိုးတော့ဖြစ်မှာပေါ့ဟုတ်လားဒီဥစ္စာပစ္စည်းတွေရဲ့အပေါ်မှာလောဘတက္ကာယနဲ့ဘုံဘုံတို့ဆွဲလန်းသိမ့်ပိုက်ပြီးတော့သုံးဆောင်မယ်ဆိုလို့ရှိရင်ဒါဟာကိုယ့်ကိုပဲတစ်ချိန်မှာ ဒုက္ခတွေပူလောင်မှုတွေနဲ့အများကြီးနှိမ့်ဆက်တဲ့အနေအထားတစ်ခုမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒါကိုဘုံဘုံတို့မြင်ရမယ်ပေါ့နော်အဲ့ဒါကိုဗာပြောတော့အာတိနဝဒတ္တာဝေအပြစ်ကိုမြင်တဲ့သဘောရှိတယ်ဟုတ်လားပြီးတော့နေတရဏပညောတဲ့နော်ထွတ်မြောက်ကြောင်းပညာနဲ့လည်းပြည့်စုံတယ်အ ਨੇ ဆုံးတော့ဘဝအတန်တရားဝိဒုက္ခလွတ်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုသိတယ်ဘဝဆိုတာလွတ်မြောက်အောင်လုပ်ရမယ့်အရာတစ်ခုဖြစ်တယ်ဆိုတာကိုခိုင်ခိုင်မာမာသိတယ်နော်ဘဝထဲမှာပဲ နော်နစ်မွန်းသွားဖို့အတွက်ဒီလူဘဝလေးကိုရတာနော်ဘဝထဲမှာနစ်မွန်းသွားဖို့အတွက်တော့မထိုက်တန်ဘူးနော်ဘဝကနေလွတ်မြောက်အောင်လုပ်ရမယ်ဆိုတဲ့အမြင်သူ့မှာပါတော့ရှိတယ်အ ਨੇ ဆုံးပေါ့နော်အဲ့ဒီလိုမျိုးသိတဲ့မြင်တဲ့ဉာဏ်နဲ့ပြိဘုံစတိဒီစည်းတဲ့ဥစ္စာကိုခံစားရတယ်သုံးဆောင်နေတဲ့မခံစားဘူးတော့မဟုတ်ဘူးခံစားရတယ်ဒါပေမဲ့မှားမှားယွင်းယွင်းဆွဲဆွဲလန်းလန်းတိမ့်တိမ့်ပိုက်ပိုက်မတိဘဲနဲ့ဘူရူဘာရာခံစားတာမျိုးမဟုတ်ခံစားမှုမှာဘာပါတော့ ညံပါနော်ဂတိတောအဂတိတောအမုရှိတောအနေဇောတန်တောအာဒီနဝတတဝီနေတရဏပညောပြိပုံစတိဒီလိုလေးမြတ်စွာဘုရားဟောဟုတ်လားအဲ့တော့ဘယ်နှမျိုးတော့10မျိုးအဲ့ဒါကိုမြတ်စွာဘုရားထပ်ပြီးတော့ဝေဖန်ပြတယ်သုတ္တန်ကအသေးစိတ်ပြောမယ်ဆိုရင်လည်းရှည်လျရတယ်ပေါ့နော်ဘလို့ဝေဖန်ပြတော့ဆိုတော့ယဟန်တကကြီးတဲ့နံပါတ်1ပုဂ္ဂိုလ်ဟာဟောနံပါတ်1ပုဂ္ဂိုလ်လို့ပြောလိုက်ရင်မှတ်မိအောင်မယ်ထင်တယ်နော် မတရားသဖြင့်လဲရှာတယ်ကိုယ့်အတွက်လည်းပဲချမ်းသာအောင်မထားဘူးသူများကိုဝေမျှတာမရှိဘူးကောင်းမှုကိုလည်းမပြုအဲ့ဒီနံပါတ်1ပုဂ္ဂိုလ်အမျိုးအစားချီးမွမ်းစရာတခွက်မှမရှိဘူးတဲ့အကြောင်း၃မျိုးကြောင့်ကဲ့ရဲ့ထိုက်တယ်တဲ့ပြောပုံစကားလုံးလေးတွေကိုဘုံမသဘောကျလို့ပြောတာဟုတ်လားအကြောင်း၃မျိုးကြောင့်ဗါလဲတော့ကဲ့ရဲ့ထိုက်တယ်တဲ့ပထမအကြောင်းကမတရားသဖြင့်ရှာလို့အဲ့ဒါကဲ့ရဲ့ထိုက်တယ်မကောင်းဘူးတဲ့သူဒုက္ခရောက်မှာပဲဟုတ်လား သူကိုယ်သူဆင်းရဲအောင်လုပ်ရရောက်တယ်နော်မတရားသဖြင့်ရှာတယ်ဆိုတာနော်နောက်ဒုတိယပါတော့ကိုကိုကိုချမ်းသာအောင်မထားလို့အဲ့ဒါလည်းကဲ့ရဲ့တိုက်တယ်တဲ့ကိုကိုရှာပြီးတော့မသုံးဘူးဒါညံ့တာ အာတာပေါ့ဟုတ်လားအဲဒါလည်းပဲဘာလို့ကဲ့ရဲ့တိုက်တယ်တဲ့သူများကိုဝေတာမျှတာမရှိဘူးကောင်းမှုပြုတာမရှိဘူးဒါကိုကိုချမ်းသာအောင်မလုပ်နိုင်တာပေါ့နော်ဒါကြောင့်အဲ့ဒီအချက်ဖြင့်လည်းပဲသူ့ကိုဘာတော့ကဲ့ရဲ့တိုက်တယ်တဲ့ဟောဒါနံပါတ်1ပုံကောနော်နံပါတ်2ပုံကောကြတော့ အကြောင်းတရားတစ်မျိုးဖြင့်ချီးမွမ်းတိုက်တယ်အကြောင်းတရားနှစ်မျိုးဖြင့်ကဲ့ရဲ့တိုက်တယ်တဲ့တရားမျက်စိလည်းမှာဆိုရတယ်နော်နံပါတ်1ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တော့မတရားသဖြင့်ရှာတယ်ကိုကိုကိုတော့ချမ်းသာအောင်ထားတယ်သူများကိုဝေဒမျှတာမရှိဘူးကောင်းမှုပြုတာမရှိဘူးအဲ့တော့မတရားသဖြင့်ရှာခြင်းတည်းဟူသောအကြောင်းကြောင့်သူ့ကိုကဲ့ရဲ့တိုက်တယ်သူများကိုဝေမဝေဒမျှတာမရှိဘူးကောင်းမှုမပြုဘူးဆိုတဲ့အကြောင်းကြောင့်ကဲ့ရဲ့တိုက်တယ်ကိုကိုကိုချမ်းသာအောင်ထားတယ်ဆိုတဲ့အကြောင်းတရားကြောင့်တော့ဘာလို့ချီးမွမ်းတိုက်တယ်တဲ့ တရားလမ်းကြောင်းလေးတိုင်းသွားနော်မြတ်စွာဘုရားဟောတာလေဟုတ်လားနော်မကောင်းတာကမကောင်းတာပဲကောင်းတာကကောင်းတာပဲနော်တီးတန့်လေးခွဲခွဲပြီးတော့ပြတာသဘောကျတယ်ဘုံဘုံဟုတ်လားနောက်တတိယအမျိုးအစားမတရားသဖြင့်ရှာတယ်ဒါပေမဲ့ကိုယ်ကိုယ်လည်းချမ်းသာအောင်ထားတယ်သူများကိုလည်းဝေတယ်မျှတယ်အဲကောင်းမှုလည်းပြုတယ်အဲ့ဒီလူကြတော့ကဲဘယ်လိုပြောမှာတော့အကြောင်းဘယ်နှမျိုးနဲ့သူ့ကိုဘုံဘုံတို့ချီးမွမ်းမလဲနှစ်မျိုးနဲ့ချီးမွမ်းမယ်နော် အကြောင်းဘယ်နှမျိုးနဲ့သူ့ကိုကဲ့ရဲ့မလဲတမျိုးနဲ့ကဲ့ရဲ့မယ်ဟုတ်လားမတရားသဖြင့်ရှားခြင်းတည်းဟူသောအကြောင်းနဲ့သူ့ကိုကဲ့ရဲ့ရမယ်သူကကဲ့ရဲ့တိုက်တယ်အဲ့ဒါတော့သူမှားနေတယ်ပေါ့ဆိုလိုတာဟုတ်လားကိုကိုကိုချမ်းသာအောင်ထားခြင်းတည်းဟူသောအကြောင်းတရားတမျိုးဖြင့်ချီးမွမ်းတိုက်တယ်သူတို့ဘာကိုဝေနိုင်မြနိုင်တယ်ကောင်းမှုပြုတယ်ဆိုတဲ့အကြောင်းတရားတမျိုးဖြင့်လည်းထပ်ပြီးတော့ချီးမွမ်းလိုက်တယ်ချီးမွမ်းလိုက်တာနှစ်မျိုးဟုတ်လားနှစ်မျိုးရှိတော့အလုံးလူသုံးမျိုးဝေဖန်သွားတယ်နော်နောက်လေးခုမြောက်လူကြတော့ဘယ်လိုတော့ နော်မတရားသဖြင့်ရောတရားသဖြင့်ရောရှာတယ်ရလာတော့ကိုယ်ကိုလည်းချမ်းသာမထားဘူးသူများဝေဒမြတာမရှိဘူးကောင်းမှုပြုတာမရှိဘူးအဲ့လိုလူမျိုးကြတော့မြတ်စွာဘုရားဘယ်လိုဟောတော့အကြောင်းတရားတစ်မျိုးဖြင့်ချီးမွမ်းတိုက်တယ်အကြောင်းတရားသုံးမျိုးဖြင့်ကဲ့ရဲ့တိုက်တယ်သူကရှာတော့ကမတရားတာလည်းပါတယ်တရားတာလည်းပါတယ်အဲ့ဒီတရားတာလေးပါနေတာလေးကအဲ့ဒါချီးမွမ်းတိုက်တယ်တဲ့တရားတာလေးတော့ပါသေးတယ်ပေါ့နော်ဒါပေမဲ့မတရားတာကြီးနဲ့ရှာတာလည်းမရှိဘူးလားရှိတယ်အဲ့ဒါကြောင့်ကဲ့ရဲ့တိုက်တယ် ကိုကိုကို ချမ်းသာအောင်မထားလို့လည်းကဲရလိုက်တယ်သူများကိုမဝေမမျှလို့နော်ကောင်းမှုမပြုလို့လည်းပဲဘာလို့ကဲရလိုက်တယ်တဲ့ဘလောက်တိကျတော့နော်နောက်၅ခုမြောက်အမျိုးအစားကြတော့ဘလို့ပြောတော့မရှာတာတော့မတရားတာရောတရားတာရောဒါပေမဲ့ကိုကိုကိုချမ်းသာအောင်ထားတယ်သူများကိုတော့ပေးတာဝေတာမရှိဘူးကောင်းမှုပြုတာမရှိဘူးသူကြတော့ဘလို့လုပ်မလို့နှမျိုးသောအကြောင်းတရားဖြင့်ချီးမွမ်းတိုက်တယ်ဟုတ်လားနှမျိုးသောအကြောင်းတရားဖြင့်ကဲရတိုက်တယ်ဟုတ်တယ် ဟုတ်လားမတရားသဖြင့်ရှာတာပါတဲ့အတွက်ကြောင့်အဲ့ဒါကဲရလိုက်တယ်သူများကိုဝေတာမြတာမရှိဘူးကောင်းမှုပြုတာမရှိဘူးအဲ့ဒါကြောင့်ကဲရလိုက်တယ်တရားသဖြင့်ရှာတာလေးတစ်ချမ်းပါလို့အဲ့ဒါလေးကလည်းချီးမွမ်းလိုက်တယ်ကိုယ့်ကိုချမ်းသာအောင်ထားလို့လည်းချီးမွမ်းလိုက်တယ်ဒါအသေးစိတ်လေးပုံပေါ်ပြောပြတာဟုတ်လားအဲ့နံပါတ်6ကြတယ်ဘယ်လိုလဲမတရားသဖြင့်ရောတရားသဖြင့်ရောရှာတယ်ကိုယ့်ကိုလည်းချမ်းသာအောင်ထားတယ်သူများကိုလည်းဝေတယ်မျှတယ်ကောင်းမှုလည်းပြုတယ်ဟောသူကြတော့တစ်မျိုးသောအကြောင်းဖြင့်ကဲရလိုက်တယ်သုံးမျိုးသောအကြောင်းဖြင့်ချီးမွမ်းလိုက်တယ် မတရားသဖြင့်ရှားတဲ့အစိတ်အပိုင်းလေးပါလို့အဲ့ဒါလေးကိုတော့ဘုန်းတို့ကွက်ပြီးတော့ဘာလို့မလို့ကဲရရမယ်တရားသဖြင့်ရှားတဲ့အပိုင်းရဲ့ကိုကိုကို ချမ်းသာအောင်ထားတဲ့အပိုင်းရဲ့ဝေနိုင်မျှနိုင်တဲ့ကောင်းမှုပြုနိုင်တဲ့ဆိုတဲ့အပိုင်း၃ပိုင်းကိုတော့ဘုန်းဘုန်းတို့ချီးမွမ်းရပြီတဲ့ဟုတ်လား၆မျိုးရှိသွားပြီနော်နောက်ခုနှစ်ခုမြောက်အမျိုးအစားကြတော့တရားသဖြင့်ရှားတယ်ဒါပေမဲ့ကိုကိုချမ်းသာမထားဘူးသူများကိုဝေတာမျှတာမရှိဘူးကောင်းမှုပြုတာမရှိဘူးသူ့ကိုဘုန်းဘုန်းတို့ဘယ်လိုလုပ်မလို့ဘယ်လိုဝေဖန်မလို့ဘယ်နှမျိုးသောအကြောင်းဖြင့်ချီးမွမ်းမလဲ တစ်မျိုးသောအကြောင်းဖြင့်ချီးမွမ်းမယ်နှစ်မျိုးသောအကြောင်းဖြင့်ကဲ့ရဲ့မယ်ဟုတ်တယ်မဟုတ်လားတရားသဖြင့်ရှားခြင်းတည်းဟူသောအကြောင်းပေါ့အကြောင်းတစ်မျိုးဖြင့်ဘုံဘုံတို့သူ့ကိုချီးမွမ်းရမယ်သူရှားတာလေးကတော့အတော်တော်တယ်နော်ဒါပေမဲ့ကိုယ့်ကိုယ်ချမ်းသာအောင်မထားဘူးရလာတာကြီးကအချီးနှီးသဘောဖြစ်နေဟုတ်လားဝေဒာမျှတာမရှိဘူးကောင်းမှုပြုတာမရှိဘူးအကြောင်းနှစ်မျိုးဖြင့်ကဲ့ရဲ့တိုက်တယ်ဟုတ်လားနောက်ရှိခုမြောက်တရားသဖြင့်ရှားတယ်ရလာတော့ကိုယ့်ကိုယ်ချမ်းသာအောင်ထားတဲ့သူများကိုတော့ဝေဒာမျှတာမရှိဘူးကောင်းမှုမပြုဘူး သူကြတော့ဘယ်လိုလုပ်မလို့နှစ်မျိုးသောအကြောင်းဖြင့်ချီးမွမ်းတိုက်တယ်တစ်မျိုးသောအကြောင်းဖြင့်ကဲရတိုက်တယ်ဟုတ်တယ်မဟုတ်လားတရားသဖြင့်ရှားတာရဲ့ကိုကိုချမ်းသာတာရဲ့ချမ်းသာအောင်ထားတာရဲ့ဒါချီးမွမ်းလိုက်တယ်ဝေရာမျှတာမရှိဘူးကောင်းမှုမပြုဘူးဒါပါလို့တင်တော့ကဲရတိုက်တယ်နောက်နံပါတ်9ဟောတရားသဖြင့်ရှားတယ်ကိုကိုလည်းချမ်းသာအောင်ထားတယ်သူများကိုလည်းဝေတယ်မျှတယ်ကောင်းမှုပြုတယ်ဒါပေမဲ့သုံးဆောင်တဲ့အခါမှာသူဘလို့ဖြစ်နေတော့ နော်ဆွဲလန်းမှုမမောမှုတွေမတိမှုမမြင်မှုတွေဟုတ်လားအပြစ်မမြင်နိုင်မှုတွေလွတ်မြောက်တဲ့ဉာဏ်မရှိမှုတွေနဲ့သူတွေ့တွေ့ဝေသုံးဆောင်တဲ့အကြောင်းတရားမရှိဘူးလားရှိတယ်အဲ့တော့သူ့ကိုကြတော့ဘုံဘုံတို့ကသုံးမျိုးသောအကြောင်းဖြင့်ချီးမွမ်းတိုက်တယ်တစ်မျိုးသောအကြောင်းဖြင့်ကဲ့ရဲ့တိုက်တယ်နားလည်ရနော်နောက်နံပါတ်30ကြတော့ကဲ့ရဲ့တရားပါသေးသလားမပါတော့ဘူးရှားတာလည်းအပြစ်ကင်းတယ်သုံးဆွဲတာလည်းအပြစ်ကင်းတယ်ကိုကိုလည်းချမ်းသာအောင်ထားတယ် ကိုပတ်ဝန်းကျင်ကိုလည်းပဲဝေတယ်မျှတယ်ကိုတက်နိုင်တယ်လောက်ပေါ့ဟုတ်လားဘလောက်ဝေရမယ်လို့ပြောထားတာမဟုတ်ဘူးနော်ကိုတက်နိုင်တယ်လောက်ပေါ့ဟုတ်လားပြီးရင်သူသုံးဆောင်ခံစားတာလည်းပဲညံပါတယ်တွေ့တွေ့ဝေမဟုတ်ဘူးဟုတ်လားဒါကြောင့်အဲ့ဒီ၁၀ခုမြောက်၁၀ခုမြောက်အုပ်စုကိုသူကတော့တော်တော်ကိုရှားလိုက်မယ်နော်လူလောကကြီးမှာဟုတ်လားများသောအားဖြင့်တော့ကိုရှားထားတာကိုကကိုနော်သုံးဆောင်တာပဲဆိုပြီးတော့အဲနောက်ဆုံးအရေးအသွေးလေးကတော့ပြုတ်ကြကြံရစ်တာပဲများလိမ့်မယ် ဟုတ်လားဒါကြောင့်10ခုမြောက်လူအမျိုးအစားကိုကြတော့ဘုံဘုံတို့ကဲရစရာဘာမှမရှိဘူးချီးမွမ်းစရာအကြောင်းတရား၄မျိုးဖြင့်ချီးမွမ်းလိုက်တယ်ဟုတ်လားအဲ့တော့ဒီဒေသနာလေးကိုဘုံဘုံတို့ကြည့်လို့ရှိရင်တော့ဒါနာကောင်းမှုပြုတဲ့အနေအထားလေးကိုရှာထားတဲ့ဥစ္စာပစ္စည်းကို ကောင်းမှုကုသိုလ်နဲ့နော်အမျက်ထုတ်တဲ့သဘောလေးတွေကိုဘုံဘုံတို့မတွေ့ရဘူးလားတွေ့ရနော်အဲ့ဒီအနေအထားလေးတွေဟာကိုကိုကိုချမ်းသာအောင်လုပ်ရရောက်တဲ့အတွက်ကြောင့်မလုပ်တဲ့နော်ချီးမွမ်းတဲ့နော် ဒါကြောင့်လောကီလူသားတွေအနေနဲ့ဒီလိုတရားဒေသနာမျိုးလေးတွေကိုအခြေခံကြကြနားလည်ဖို့လိုတယ်ကိုမမိသားစုနဲ့နေရတယ်ရှားခြင်းဖွေခြင်းနဲ့လည်းမကင်းနိုင်ဟုတ်လားရှားဖွေလာပြီဆိုတော့လည်းပဲနော်ခံစားသုံးဆောင်ခြင်းနဲ့ရောကင်းလို့ရသလားမရဘူးအဲ့ဒါကိုဘုံဘုံတို့တွေဟာနော်မကဲ့ရဲ့တိုင်းအောင်ချီးမွမ်းခံတိုင်းအောင်ကြိုးပမ်းအထောက်ကြဖို့မလိုဘူးလားလိုတယ်ဒါဒီနေ့ကထိန်တကာဓမ္မတွေအထူးသဖြင့်ဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့ဒါဘုံဘုံတို့ပြောတာဆိုတဲ့အခါကျတော့နော်ကိုရှားဖွေထားတဲ့ ဥစ္စာပစ္စည်းကိုသူတစ်ပါးကိုဝေတဲ့မျှတဲ့သဘောမတက်ရောက်ဘူးလားတက်ရောက်တယ်။ကောင်းမှုပြုတဲ့အနေအထားကိုမတက်ရောက်ဘူးလားတက်ရောက်တယ်နော်။အဲ့တော့ဒီဥစ္စာကနော်ချီးမွမ်းလိုက်တဲ့အနေအထားလေးထဲမှာ အကျုံးဝင်နေတယ်။ဒါလေးကိုလည်းပဲဝမ်းသာဖို့ပြောတာပေါ့ဟုတ်လား။ကျန်တဲ့တရားနာယူနေကြတဲ့ဓမ္မတွေအနေနဲ့လည်းပဲကိုယ့်ရဲ့ဘဝလက်ကျန်အချိန်မှာငါဘလို့ရှာမလဲရလာပြီဆိုရင်ဘလို့သုံးမလဲဆိုတာလေးတွေကနော်မြတ်စွာဘုရားရဲ့ နော်သိတော်မူမြင်တော်မူတဲ့တပ္ပညုတဉာဏ်နဲ့ကြည်ပြီးတော့ဟောထားတဲ့ဒီဒေသနာတွေကိုဘုံဘုံတို့ကဆရာအနေနဲ့ထားပြီးတော့ဘဝမှာရှာတတ်ဖွေတတ်ဖို့လိုတယ်။သုံးဆွဲတတ်ဖို့လိုတယ်။သုံးဆောင်တတ်ဖို့လိုတယ်။ဟုတ်လား။ဒါဗုဒ္ဓဘာသာမဖြစ်ကြရတဲ့ပုံကိုယ်တွေအနေနဲ့အလွန်မှတန်ဖိုးဖြတ်လို့မရတဲ့အစုံအမတွေရတာလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဟုတ်လား။ဒါဘုံဘုံရည်မှန်းထားတဲ့အတိုင်းနော်။နာယူဝက်ပြည်သွားပြီ။ဟုတ်လား။တပါဆက်ပြီးတော့ပြောကျင်တော့ဆိုတော့ ဒီကနေ့ပြုလုပ်ထားကြတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာပွဲဝမ်းမြောက်ဖွယ်စကားလေးကိုနော်တွေးစရာလေးဝန်းရံပြီးတော့ပြောခြင်းတယ်နော်အတွေးလေးတွေအမြင်လေးတွေပါစေခြင်းတယ်ပေါ့ဟုတ်လားဘာကိုခြေခံပြီးတော့ပြောခြင်းတုံးဆိုတော့နေ့လေတုန်းကတောင်ဒီအကြောင်းအရာလေးကိုအတူတူပြောခဲ့ရသေးတယ်ဟုတ်လားဘာကိုခြေခံပြီးတော့ပြောခြင်းတုံးဆိုတော့ဘုံဘုံတို့ဩယရနာဘုံခင်နောက်ပိုင်းอืม ဝိသုဒ္ဓအောင်ဆိုတော့ဘုရားကြီးဆိုတာရှိတယ်ဟုတ်လားရွှေကျင်ဆိုတော့ဘုရားကြီးရဲ့တပည့်ပေါ့အဲ့ဒီဆိုတော့ဘုရားကြီးကနော်အောက်ပြည်အောက်ရက်ကိုသွားပြီးတော့တရင်သုံးတဲ့အချိန်ကာလတစ်ခုရှိတယ်အဲ့ဒီအချိန်တုန်းကဒီသူ့ရဲ့ဒီမန္တလေးမှာရှိတဲ့ဝိသုဒ္ဓအောင်အကြောင်းမီးလောင်မီးလောင်တဲ့အခါကျတော့တပည့်တွေကစာရေးပြီးတော့ဆိုတော့ဘုရားကြီးကိုပြန်ကြွဖို့မန္တလေးကိုပြန်ကြွဖို့လှမ်းပင်ကြတယ်တဲ့ပြန်တော့အဲ့ဒါဆိုတော့ဘုရားကြီးကအဲ့ဒီတပည့်တွေကိုကြောင်းမီးလောင်လို့ကြောင်းကြီးပြည့်စည်လို့ နော်မစိုးရိမ်ကြဖို့မပူမပူပင်ကြဖို့လှမ်းပြီးတော့နော်ဆုံးမတဲ့အနေနဲ့ဂါထာလေး၃ပုဒ်ရေးပေးတယ်အလွန်မှအနှစ်သာရနဲ့ပြည့်တဲ့ဂါထာလေး၃ပုဒ်ပေါ့ဒါမှမဟုတ်ဆိုရင်ဘယ်ရွေရစာရနေလဲဆိုတာတော့မမှတ်မိဘူးတော်တော်ငယ်ငယ်တည်းကစာရနေတယ်အဲ့ဒီဂါထာလေး၃ပုဒ်ကိုကောင်းလွန်းလို့ဟုတ်လားအများကြီးစဉ်းစားတဲ့အကောင်းနဲ့အဲ့ဒါအထူးသဖြင့်ကုသိုလ်ကောင်းမှုပြုတဲ့ပြုမိတဲ့အချိန်တွေမှာစဉ်းစားမိရင်အလွန်အားဖြစ်စရာကောင်းတယ်။ သူအကုသိုလ်နဲ့ပတ်သက်ပြီးတော့ကြီးပဲပြောထားတာတော့မဟုတ်ဘူးဘဝနဲ့ပတ်သက်ပြီးတော့ပြောထားတာတွေကအလွန်မှလေးနက်တယ်ပေါ့နော်အဲဒါကြောင့်ဒီကထိန်တရားဓမ္မတွေရောတရားနာနေကြတဲ့ပုံကိုယ်တွေရောဒီကာထာလေးသုံးဖို့ကိုတိတိချာချာလေးအာယုံစိုက်ပြီးတော့နော်သိစေခြင်းနဲ့မြင်စေခြင်းနဲ့ပေါ့ဟုတ်လားဒါကြောင့်တေချာနားထောင်ကြည့်ပါနော်ပထမကထာလေးကဘာပြောတုံးဆိုတော့ယံကိဉ္စီဘာဟိယဝိတ္တုယထာကမ္မံပပိစတုဣဇ္ဇတံမိအဘိနံမိ အဘိနောဝေတပညာဝါနော်အတိပ္ပယ်ကဘာပြောလို့ဆိုတော့ပြင်ဘက်ကအရာတွေဘလောက်ဖယ်ပျက်စီးလို့နေနေတဲ့ကိုယ့်ရဲ့အတွင်းထဲမှာဖြစ်ပေါ်နေတဲ့အတွင်းအနှစ်သာရရှိတဲ့ပစ္စည်းလို့ဆိုတဲ့နော်သီလသမာဓိပညာစိတ်ကောင်းနှလုံးကောင်းတွေမပျက်စီးဘူးဆိုရင်အဲ့ဒီပုံကိုကိုပျက်စီးတဲ့ပုံကိုလို့မဆိုနိုင်ဘူးတဲ့ဟုတ်လားပြင်ဘက်ကအရာတွေဘလောက်ပြက်ပြက် ကိုယ့်ရဲ့အတွင်းထဲကတန်ဖိုးရှိတဲ့အရာမပျက်စီးသေးဘူးဆိုရင်ဒီလူကိုပျက်စီးနေတဲ့ပုံကုန်လို့မဆိုနိုင်ဘူးတဲ့ပျက်စီးမှုနဲ့ကြုံနေတဲ့လူလို့မဆိုနိုင်ဘူးတဲ့အဲ့တော့ဒီဒေသနာဒီစကားလေးကသူကအလွန်မှတန်ဖိုးရှိတယ်အဲ့တော့ဘာဟိယဝတ္ထုပြင်ဘက်ကဝတ္ထုတွေဘလောက်ပြင်ဘက်ကပစ္စည်းတွေဘလောက်ပြက်ပြက်ဆိုတဲ့နေမှာပြင်ဘက်ကပစ္စည်းဆိုတာသူကဘာကိုယဉ်ညွန်းတာတုံးဆိုတော့အဲ့ဒီယဉ်ညွန်းချက်လေးတွေကိုနားလည်ဖို့လိုတယ်ပြင်ဘက်ကပစ္စည်းဆိုတဲ့နေရာမှာဥစ္စာပစ္စည်းတွေမကဘူးသူက အဆုံးစွန်အသက်ထိတောင်သူကထည့်ထားတယ်အသက်တောင်ဘာဟိယဝတ္ထုထဲမှာထည့်ထားတယ်အပြင်ပစ္စည်းလို့ထည့်ထားတယ်ကိုရှာဖွေထားတဲ့ဥစ္စာပစ္စည်းတွေကိုယ့်ရဲ့ဆွေတွေမျိုးတွေကိုသားသမီးတွေကိုမိသားစုတွေအကုန်လုံးပေါ့နော်ကိုယ့်ရဲ့ပိုင်ဆိုင်မှုပတ်သက်မှုနောက်ဆုံးကိုယ်ခန္ဓာကိုယ်ကြီးနောက်ဆုံးခန္ဓာအစိတ်အပိုင်းတွေမကဘူးအသက်ပါတောင်ထည့်ထားတယ်အဲဘာဟိယဝတ္ထုအရာဘာလို့ပြောတာလဲဆိုတာနားလည်ရမယ်နော်အေးပြင်ဘက်ကအရာတွေဘလောက်ပြက်ပြက်ဆိုတာနောက်ဆုံးအသက်ကြီးပါပြက်ချင်ပြက်သွားပါစေပေါ့ကျန်တာဆိုမပြောတော့နဲ့ပေါ့နော် ခန္ဓာကိုယ်အစိပ်ပိုင်းအသက်ထက်တန်ဖိုးနေတာခန္ဓာကိုယ်အစိပ်ပိုင်းပြီးရင်ဘာတော့ကိုယ်မိသားစုဖြစ်မယ်ပေါ့နော်ပြီးရင်ဘာဖြစ်မယ်တော့ဆွေတွေမျိုးတွေမိတ်ဆွေပေါင်းတင်တွေပိုင်ဆိုင်ထားတဲ့ဥစ္စာပစ္စည်းတွေအများကြီးပါပဲဟုတ်လားအဲ့ဒါတွေဘာတွေပဲပြက်လို့နေနေတဲ့ဟုတ်လားနော်အစ္ဆတံမိအဘိဏံမိနော်အတွင်းရအရာမပြက်ဘူးဆိုရင်အတွင်းရအရာဆိုတာဘာပြောအောင်ဆိုသူတော်ကောင်းတရားကိုပြောတာပို့ပြီးတော့ တဲ့တဲ့ပြောရလို့ရှိရင်စိတ်ကောင်းနှလုံးကောင်းလေးကိုပြောတာလို့ဘုံဘုံကတော့အဲ့လိုလေးပြောခြင်းတယ်ဟုတ်လားအဲပို့ပြီးတော့ဒါလေးကိုအကျဲချဲ့မယ်အသေးစိတ်မယ်ဆိုရင်တော့သီလသမာဓိပညာပေါ့နော်ကိုပြုထားတဲ့ကောင်းမှုကလေးတွေဟုတ်လားကောင်းတဲ့စိတ်ကလေးတွေကိုမှဖြစ်အောင်လုပ်ထားတာရှိတယ်ကြိုးစားနေတာရှိတယ်အင်းအဲ့ဒီအတွင်းပစ္စည်းတွေမပျက်စီးဖို့ကြိုးစားရမယ်ပေါ့နော်အဲ့ဒါလူတယောက်မှာပျက်စီးနေသလားပျက်စီးမနေဘူးလားဆိုတာတော့အပေါ်ယံပျက်စီးတာတွေကိုကြည့်ပြီးတော့ဆုံးဖြတ်လို့မရအောင် ဒီနေ့ဒီအချိန်ခါမှာလည်းပဲဒီဂါထာလေးကိုနှလုံးသွင်းတဲ့နဲ့နော်ဟုတ်လားယောဂါဆိုရေးတကဘာလုံးနှိမ့်ဆက်နေတာကိုခံနေရတာပေါ့ဟုတ်လားပျက်စီးတာပေါ့နေ့လေရတောင်ဘုံဘုံလေးကိုနော်ဒီတရားပွဲလေးတညလျှောက်တဲ့တကမာကြီးတယောက်က ရှောင်ရင်းနဲ့သူ့အဖေအတွက်နော်ရည်စူးပြီးတော့လှုပ်ချင်တာဆိုတော့ငိုတာဟာဘာလို့ငိုတာတော့ဆိုတော့အဲဒီကိုဗစ်ကြောင့်မလို့သူ့အဖေကဟိုတနေ့ကမှဆုံးသွားတယ်တဲ့ ပျက်စီးမှုကြုံရတာပေါ့ဟုတ်လားအဲ့တော့ပြောရင်ဒါကဒီယောဂကပ်ဘေးကြောင့်မို့လို့စီးပွားပြက်တာရှိတယ်နောက်စိတ်ဓာတ်တွေပြက်သွားတာရှိတယ်ကြောက်ရွံထိတ်လန့်တုန်လှုပ်ပြီးတော့ကျန်းမာရေးတွေပြက်ကြတာရှိတယ်နောက်ဆုံးအသက်ပါပြက်သွားတဲ့လူတွေလည်းမရှိဘူးလားရှိရနော်ဆွေတွေမျိုးတွေပြက်သွားတယ်သေတဲ့လူဘက်ကကြည့်ရင်တော့အသက်ပြက်တာပေါ့ကျင်းရတဲ့လူဘက်ကကြည့်ရင်တော့ညာတိပြဿနာပေါ့နော်ကိုချစ်တဲ့လူဆုံးရှုံးသွားတာပေါ့ဟုတ်လားအဲ့ဒီပျက်စီးမှုတွေ အခုဒီမှာဆရာကြီးပြောတဲ့စကားအလွန်အားရှိတဲ့အကောင်းနော်ဘဝမှာတကယ်တမ်းအမြင့်အနေကြည့်လိုက်မယ်ဆိုလို့ရှိရင်ပြင်ဘက်ကအရာတွေဘလို့ပဲပြက်ပြက်အဲ့ဒါကိုနော်အတွင်းအရာပြက်တာလောက်ထိခိုက်တာမဟုတ်မထိခိုက်ဘူးတော့မဟုတ်ဘူးနည်းနည်းပဲထိခိုက်တယ်ပေါ့ဒါပေမဲ့အတွင်းအရာပြက်ရင်တော့တကယ်ကိုထိခိုက်တာပေါ့ဒါကြောင့်အတွင်းအရာကိုမပြည့်စည်အောင်ထိမ့်သိမ့်နိုင်မယ်စိတ်ကောင်းနှလုံးကောင်းကိုမပြည့်စည်အောင်ထိမ့်သိမ့်နိုင်မယ်နောက်သီလသမာဓိပညာနောက်ကိုယ်တန်တာမှာတီအောင်ထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်ပြင်ဘက်ကအရာတွေဘလို့ပဲပြက်လို့နေနေ အဲ့ဒီလူဟာပျက်စီးမှုကြုံနေတဲ့ပုံကိုလို့ပြောလို့မရဘူးတဲ့ကောင်းတယ်နော်ဒီကဒါလေးဟုတ်လားအဲ့ဒါဆက်ပြီးတော့ဆရာကြီးကပြောတယ်ဒီဟာတော့သူကအနှစ်သာရအရှိဆုံးဂါထာလေးပဲဘာပြောတော့ဆိုတော့စက္ကိဗုဒ္ဓနာပုပ္ပိဟိဘိနာတံပတ္တိယောဘဟုပါရမီပုံညတံပါရတာရေကောဝအဘိနကောတဲ့စက္ကိဗုဒ္ဓနာပုပ္ပိဟိဘိနာတံပတ္တိယောဘဟုနော်ဟိုလွန်ခဲ့တဲ့ဘဝတွေက ကိုကအမျိုးမျိုးကြီးကျယ်မှုတွေပြည်စုံမှုတွေကိုရခဲ့ဘူးတယ်တွေ့ခဲ့ဘူးတယ်ကြုံခဲ့ဘူးတယ်ဖြစ်ခဲ့ဘူးတယ်နော်လူလောကအနေနဲ့အထုအထိတ်ချမ်းသာကိုပြောရရင်တော့စัจ java လေးမင်းပေါ့နော်လက်နဲ့မဆောင်ဘဲနဲ့တရားသဖြင့်ကဘာလောကကိုအုပ်ချုပ်ရတဲ့ပုဂ္ဂိုလ်စัจ java လေးမင်းဟုတ်လားစက္ကိဘူတာနာပုပ္ပိဟိဆိုတော့နော်ရှေးတုန်းကစัจ java လေးမင်းကြီးတောင်ဖြစ်ခဲ့ဘူးတယ်တန်တရားနဲ့ချီပြီးတော့ကြည့်မယ်ဆိုရင်နတ်မင်းပြမမင်းအကုန်လုံးဖြစ်ခဲ့ဘူးတယ် ဟုတ်လားပြည့်စုံမှုတွေကြီးကျယ်မှုတွေခန္ဓာမှုတွေတော့လောကအနေနဲ့ပြောရရင်တော့တကယ်အထွတ်အထိပ်ကောင်းမြတ်မှုတွေအကုန်လုံးကိုတရဝတိုင်းကရခဲ့ဘူးတယ်တွေ့ခဲ့ဘူးကြုံခဲ့ဘူးတယ်ဟုတ်လားဒါကိုပြောရနော်စက္ကိဘူတာနာပုပ်ပေဟိဘိနာတံပတ္တိယောဘဟုတဲ့အင်းအဲ့ဒီစကားလုံးကြာတော်တော်စိတ်ပြည့်စရာကောင်းသွားဘိနာတံပတ္တိယောဘဟုတဲ့အဲ့ဒီမြောင်များလာဆိုတော့ပြည်စုံခြင်းနဲ့ဘိနာတစ်ခုမှရှာလို့မတွေ့တော့အကုန်လုံးပျက်စီးသွားပြီတဲ့။နော်ပျက်စီးမှုဆိုတာ နော်ပြည့်စုံမှုဆိုတာပျက်စီးမှုနဲ့ပဲမဖြစ်သွားတာတော့အဆုံးသတ်သွားတာနော်ပျက်စီးမှုမရှိတဲ့ပြည့်စုံမှုဆိုတာလောကမှာမရှိဘူးနော်တကယ်တမ်းကဒါပြောရင်တာကဟိုမပြည့်စုံဘူးဆိုရင်တော့ပိုးတောင်ဆိုးသေးတယ်ပေါ့မပြည့်စုံတော့လည်းဆင်းရဲတယ်မပြည့်စုံတာလေးပျက်စီးတော့လည်းဆင်းရဲအောင်ပဲဟုတ်လားအခုပြည့်စုံမှုကပြည့်စုံနေတော့တော့ဟုတ်တယ်လို့လို့ပဲဒါပေမဲ့နောက်ဆုံးတော့ဘာဖြစ်သွားတာတော့ပျက်စီးသွားတယ်တဲ့ပြန်ကြည့်ခိုင်းတာတော့ဘာလို့ तू ကပြောကျင်လို့ဒီစကားကိုချီးနေတာတုံးဆိုတော့ အကုန်လုံးလောကကြီးဟာပျက်စီးနေတယ်နော်ဖြစ်ခဲ့တာတွေအကုန်လုံးပျက်စီးသွားမှရှိတော့ဘူးအခုဖြစ်နေတာတွေလည်းပျက်စီးနေစေနောင်ဖြစ်အောင်မဲ့ကြီးကျယ်မှုခန္ဓာမှုကိုယ့်ရဲ့အကြောင်းတရားကြောင့်ကောင်းမှုနော်တဲ့မြင့်မြတ်မှုအကြောင်းတရားတွေကြောင့်တွေ့အောင်မှာပဲကြုံအောင်မှာပဲတန်တရားထဲမှာကျင်လည်ရမယ်ဆိုရင်လေဟုတ်လားအဲ့ဒီနောင်တွေ့မဲ့ပြည်စုံမှုတွေကြီးကျယ်မှုတွေဟာလည်းပဲဘာပဲဖြစ်သွားမှာတော့ပျက်စီးပဲသွားမဲ့အရာတွေကြီးပဲဖြစ်ခဲ့တာတွေအကုန်လုံးဘာဖြစ်ဖြစ်ပျက်စီးခဲ့ပြီဖြစ်နေတာတွေအကုန်လုံးဘာပဲဖြစ်နေနေပျက်စီးမှာ ဟုတ်လားအောင်ဖြစ်မဲ့အရာတွေဘာတွေတော့ပျက်စီးမှာတွေကြီးပဲတဲ့အဲ့ဒါကိုဆရာတို့ရအရင်စပြောတာနော်စက္ကိဘူတာနာပုဗ္ဗေဘိနာတံပတ္တိယောဘဟုပါရမီပုံညတံပါရတာရီကောဝအဘိနကောတဲ့အဲ့ဒီပျက်စီးမှုတွေပဲရှိနေတဲ့ဒီလောကကြီးမှာမပျက်စီးတတ်တဲ့အရာလေးတစ်ခုရှိတယ်တဲ့ဒါလေးကိုထင်ရှားစေခြင်းလို့အကုန်လုံးပျက်စီးမှာလို့အရင်ပြောနေတာဟုတ်လားဒါပေမဲ့အဲ့ဒီကြားထဲမှာမပျက်စီးတာလေးတစ်ခုရှိတယ်တဲ့အဲ့ဒါကဘာလဲဆိုတော့ ပါရမီပုံညတံပါရဒီစကလုံးလေးအောက်တယ်နော်ပါရမီပုံညတံပါရတံပါရဆိုတာအဆောက်အုံကြီးလို့ပြောတယ်ပုံညဆိုတာဖြူရှင်တန်ရှင်းတယ်ပါရမီဆိုတာတစ်ဖက်ကန်းထီကုခတ်နိုင်လောက်အောင်လွတ်မြောက်သွားသည့်အထိတွန်းအားပေးနိုင်တဲ့ကောင်းမှုတွေကိုပြောတာပါရမီ၁၀ပါးလို့နားလည်မယ်ဆိုရင်လည်းပဲကောင်းတယ်နော်ပါရမီပုံညတံပါရကောင်းမှုတွေကိုပြောတာနော်နိဗ္ဗာန်ရသည့်အထိနော်ကောင်းကျိုးချမ်းသာကိုဖြစ်စေတတ်တဲ့ကုသိုလ်ကောင်းမှုတွေပါရမီတွေကို နော်အဆောက်အဦကြီးတစ်ခုလို့ဘုံဘုံတို့တိဆောက်ရမယ်ပေါ့နော်ဒါနပြုဝင်ကြုံရင်ဒါနပြုရမယ်ဟုတ်လားသီလကိုဖြူစရအောင်စောင့်ထရမယ်တမာတိပညာကိုယ်တန်တာမှာတည်အောင်ကြိုးစားရမယ်ဒါပါလုပ်နေအောင်ဆိုပါရမီပုံညတန်ပါရနော်ပါရမီဆိုတာပါရဆိုတဲ့ဟုတ်လားဒီဘက်ဒုက္ခကံရဲ့ဒုက္ခရဲ့ဟိုဘက်ကနိဗ္ဗာန်ကိုပါရဟိုဘက်ကံပေါ့နော်ဘုံဘုံတို့ကဒုက္ခတည်းဟူသောဒီဘက်ကံမှာပဲနေနေရတာ နိဗ္ဗာန်တည်းဟုသောဟိုဘကန်းကိုအရောက်မလှမ်းနိုင်သေးဘူးပေါ့။ဘာလို့ဆိုဟိုဘကန်းကို ရောက်စေတတ်တဲ့ပါရမီကနည်းနေသေးလို့ဟုတ်လား။အဲ့တော့ပါရမီဆိုတာနိဗ္ဗာန်ကိုရောက်စေတတ်တဲ့ဟိုဘကန်းကိုရောက်စေတတ်တဲ့မြင့်မြတ်သူတို့ရဲ့အလုပ်ဒါလူတိုင်းနားလည်ပါတယ်ဟုတ်လား။အဲ့ဒီပါရမီကောင်းမှုနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုထားတဲ့ကုသိုလ်ကောင်းမှုအဆောက်အုံအစုတစ်ခုတည်းသာလျှင်မပျက်စီးတတ်တဲ့အရာတဲ့။ကျန်တာတွေအကုန်ပြတ်သွားမှာ။အဲဒါကထိန်ခင်းကြတဲ့ပုံကိုယ်တွေကောင်းမှုပြုကြတဲ့ပုံကိုယ်တွေ ဒါလေးကိုဘုံဘုံဝမ်းသာစေခြင်းနဲ့ဟုတ်လားအဲ့တော့တခုစဉ်းစားရရှိတာကဟိုကုသိုလ်စေတနာလေးကတော့ဖြစ်ပြီးတော့ဖြစ်တဲ့နေရာမှာပဲပြည့်စည်သွားတာပါတကယ်တမ်းကအကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်ပဲဖြစ်ဖြစ်ဒီစေတနာဖြစ်ပြီးရင်ဘာဖြစ်သွားတာတော့မရှိတော့ပါဘူးပြတ်သွားတယ်ဘာဖြစ်လို့ဒီနေရာမှာဒီကုသိုလ်ကောင်းမှုကိုမပျက်စီးတတ်တဲ့ကုသိုလ်ကောင်းမှုလို့ပြောရတာတော့မပျက်စီးတတ်တဲ့နိဗ္ဗာန်ကိုရစေတတ်လို့မပျက်စီးတဲ့အရာလို့ပြောတာ ဟုတ်လားကောင်းမှုလေးရပြက်သွားပြီမယ်လို့သူကတတိကြံတယ်လို့ဆိုတယ်နော်ဘုံတို့အကုသိုလ်ကံပဲဖြစ်ဖြစ်ကုသိုလ်ကံပဲဖြစ်ဖြစ်တတိယကြံတယ်စေတနာကတော့ပြက်သွားတယ်ဟုတ်လားအကုသိုလ်ကံဆိုရင်လည်းပဲစေတနာပြက်သွားတယ်ဒါပေမဲ့အပေဘုံကိုရောက်စေတတ်တဲ့နောင်အနာဂတ်မှာဆင်းရဲဒုက္ခကိုဖြစ်စေတတ်တဲ့ဓာတတိယကြံနေတယ်အဲ့ဒါကိုကမ္မပစ္စယတတိလို့ခေါ်တယ်ဟုတ်လားအဲ့လိုပဲကုသိုလ်ကံမှာလည်းပဲစေနာလေးကောင်းတဲ့စေနာလေးကတော့ပြက်သွားတယ်ဒါပေမဲ့နောက်တစ်ချိန်မှာလူချမ်းသာနတ်ချမ်းသာကိုရစေတတ်တဲ့ မပေးတတ်တဲ့ဓာတ်တတိလေးနိဗ္ဗာန်ချမ်းသာကိုရအောင်တွန်းအားပြုတတ်တဲ့ဓာတ်တတိလေးကတော့ဘာတော့ကြံနေတယ်ဟုတ်လားအဲလူတွေတယောက်နဲ့တယောက်မတူကြဘူးဆိုတာအဲ့ဒါပဲလေအဓိက ဟုတ်လားကြံနေတာကြံနေတာနော်တတန်တရားလုံးကကိုပြုတ်ခဲ့တဲ့နော်ကောင်းမှုအရှိန်တွေမကောင်းမှုအရှိန်တွေကဘာဖြစ်နေတုံးကြံနေတာဟုတ်လားဒါမို့ဒီဘဝအတူတူလူလာဖြစ်ကြပြီလို့တယောက်နဲ့တယောက်တူသလား မတူနော်တချို့ကအများကြီးကောင်းတာတွေကိုလုပ်ခဲ့တယ်အလွန်ကိုရင့်နေပြီပေါ့နော်တချို့ကမကောင်းတာတွေအများကြီးလုပ်ခဲ့တယ်အဲ့ဒီလူနှစ်ယောက်တူနိုင်မလားတမေတဖေတွေကမွေးပြီမလို့လည်းပဲတူမှာမဟုတ်ဘူးနော်အတူတူနေနေကြပြီမလို့လည်းတူမှာမဟုတ်ဘူးဟုတ်လားအောက်လို့မတူတာတော့သူတို့လုပ်ခဲ့တာတွေမတူလို့ဟုတ်လားအခုဒီမှာမပျက်စီးတတ်တဲ့အရာဆိုတာအဲ့ဒါကိုပြောတာတဲ့အဲ့တော့ဒီနေရာမှာနည်းနည်းလေးထပ်ပြီးတော့ကုသိုလ်ရှင်တွေကိုစဉ်းစားကြရတခုပေါ့နော် မပျက်စီးတတ်တဲ့အရာကို तू ကကုသိုလ်ကောင်းမှုကမပျက်စီးဘူးလို့ပြောတဲ့နေရာမှာရိုးရိုးကုသိုလ်ကောင်းမှုတောင် तू ကမရည်ညွှန်းဘူးနိဗ္ဗာန်ရအောင်နော်တွန်းအားပေးနိုင်တဲ့နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုထားတဲ့ကုသိုလ်ကောင်းမှုကိုသာ तू ကမပျက်စီးဘူးလို့ပြောတာဘာဘူးလို့တော့နိဗ္ဗာန်ကိုမရည်ရွယ်တဲ့ကောင်းမှုတွေကတော့ဓာတ္တတိကြံတော့လည်းပဲအဲ့ဒီဓာတ္တတိကအကျိုးပေးပြီးတဲ့အချိန်မှာ तू ကပြည့်ရမှာဟောစဉ်းစားကြည့်နော် ဆိုကြပါစို့ကုသိုလ်ကောင်းမှုလုပ်တယ်နိဗ္ဗာန်ကိုရည်ရွယ်ကောင်းမှမသိဘူးဘဝတန်တရားလွတ်မြောက်ခြင်းရကောင်းမှမသိဘူးဘဝတန်တရားထဲမှာပဲနော်အစဉ်ပြေခြင်းနဲ့စိတ်နဲ့လှုပ်လိုက်တယ်ဆိုလို့ရှိရင်သူအစဉ်ပြေခြင်းနဲ့အတိုင်းအကျိုးကတော့ပေးမှာပဲကောင်းမှုကနတ်ပြည်ကိုလည်းပို့နိုင်တာပဲလူဖြစ်ရင်လည်းချမ်းသာမှုကိုဖြစ်စေနိုင်တာပဲအနာဂတ်မှာနေဒါပေမဲ့အဲ့ဒီဟိုနိဗ္ဗာန်ကိုမရည်ရွယ်ဘဲနဲ့လှုပ်ထားတဲ့အဲ့ဒီကုသိုလ်ကအကျိုးပေးပြီးကံရလာတဲ့အကျိုးကဘလို့အကျိုးမျိုးတုံးဆိုတော့အနိစ္စရဲ့လက်အောက်ခံအကျိုးပဲဖြစ်နေတယ် ဟုတ်တယ်မို့လားနတ်ကလည်းပဲဖြစ်ပြီးရင်ဘာဖြစ်မှာတော့ပေရမှာပဲလေသူလည်းပဲဟုတ်လားနတ်သေးသွားပြီဆိုတော့နတ်အဖြစ်ကိုပြုတ်တဲ့တဲ့ကုသိုလ်ပါတပိုင်တည်းထဲလျှော့သွားတာပဲလေဟုတ်တယ်မို့လားနော်လူဖြစ်ပြီးဆိုတော့လူချမ်းသာကိုရတယ်ကောင်းမှုကဖြစ်စေတယ်ကောင်းမှုကချမ်းသာကိုပေးတယ်ဒါပေမဲ့အဲ့ဒါလည်းအနေဆာဆိုတော့လူဘဝအဆုံးသတ်သွားပြီဆိုတာနဲ့လူအဖြစ်ကိုပြုတ်တဲ့တဲ့ကုသိုလ်ကံကလည်းတွဲပြီးတော့ဘာဖြစ်သွားတော့အဆုံးသတ်သွားရောဒါကြောင့်မို့လို့ မပျက်စီးတတ်တဲ့ကောင်းမှုဆိုတဲ့နေရာမှာနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုတဲ့ကောင်းမှုကိုသာမပျက်စီးတဲ့ကောင်းမှုလို့ပြောတာဟုတ်လားဝိတ္တနိတိတနော်ဝဆင်းရဲကိုမှီပြီးတော့ဒီတန်တရားထဲမှာပဲအစဉ်ပြေသေးခြင်းနဲ့စိတ်နဲ့လှုပ်တဲ့ကောင်းမှုလောက်ကတော့မပျက်စီးတဲ့ကောင်းမှုတွေကိုမပါဘူးဟုတ်လားဒါကြောင့်မပျက်စီးတဲ့ကောင်းမှုတွေကိုပါဖို့အတွက်ဘုံဘုံတို့ရဲ့စိတ်ကိုဘယ်ထိမှန်းထားမှာတော့နိဗ္ဗာန်ကိုရလိုတဲ့အနေအထားထိမှန်းထားမှာနိဗ္ဗာန်ကိုရခြင်းတဲ့စိတ်ဆိုတာက တန်တရားဝိဒုက္ခကလွတ်မြောက်ခြင်းတဲ့စိတ်နဲ့အတူတူပဲအဲ့ဒါဘဝကိုဒုက္ခလို့မြင်ရင်မြင်တဲ့လောက်ဘဝကလွတ်မြောက်ခြင်းစိတ်ထက်သန်မှာပဲဘဝကိုဒုက္ခလို့မမြင်ဘူးဆိုလို့ရှိရင်နိဗ္ဗာန်ရလို့တဲ့စိတ်ကလည်းထက်ထက်တန်တန်ကြီးဖြစ်မှာမဟုတ်ဘူးနော်အင်းဒါကြောင့်မလို့ဒုတိယကာထာလေးသေချာနားထောင်သေချာစဉ်းစားဟုတ်လားဘာတွေဘလောက်ကြီးကျယ်တဲ့ပြည်စုံမှုတွေကြုံခဲ့ရတယ်ဆုံခဲ့ရတယ်ကြုံရအောင်မယ်ဆုံရအောင်မယ်လို့ဆိုကြတော့လည်းပဲအကုန်လုံးသောပြည်စုံမှုတွေဟာဘာနဲ့ပဲဆုံးသက်သွားပျက်စီးမှုနဲ့ပဲဆုံးသက်သွားတာ မပျက်စီးတတ်တဲ့အရာဆိုတာလောကမှာတစ်ခုပဲရှိတယ်အဲ့ဒါဘာတော့ပါရမီပုံညတံပါရကောင်းမှုရိုးရိုးကောင်းမှုမဟုတ်ဘူးနော်ဘယ်ထိချီတက်ဖို့ရည်ရွယ်ထားတဲ့ကောင်းမှုလဲနိဗ္ဗာန်ချမ်းသာရဖို့လွတ်မြောက်ဖို့ဒီရည်ရွယ်ပြီးတော့ပြုတဲ့ကောင်းမှုဟုတ်လားပါရမီ ထိုက်တဲ့ကောင်းမှုဖြစ်ရမှာနော်ပါရမီထိုက်တဲ့ကောင်းမှုမှပါရတိဟုသောတစ်ဖက်ကနိဗ္ဗာန်ကိုအရောက်ပို့နိုင်မှာဟုတ်လားပါရမီထိုက်တဲ့ကောင်းမှုမဟုတ်ဘူးဆိုလို့ရှိရင် तू ကအော် ထိုက်တဲ့အထောက်အကူတော့ပြုကောင်းပြုပေမယ်လို့ပါရမီထိုက်တဲ့ကောင်းမှုလောက်တော့ထက်ထက်တန်တန်ကြီးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေမှာမဟုတ်ဘူးဟုတ်လားဒါကြောင့်မို့လို့တို့ပြုလျက်တဲ့ကောင်းမှုသည်မပျက်စီးနေတဲ့အရာတွေအရာတွေကတခုတည်းသောမပျက်စီးတတ်တဲ့အရာတော့ဖြစ်တယ်အဲ့ဒါလို့ဖြစ်အောင်လည်းပဲစိတ်ကိုဘလို့တဲ့ပေးရမှာတော့နိဗ္ဗာန်ကိုရည်ရွယ်ပေးရမယ်ပေါ့နော်ဒါကြောင့်မြတ်စွာဘုရားဒါနပဲပြုပြုသီလပဲစောင့်တည်စောင့်တည်တမာတိပညာဘာဝနာလုပ်ငန်းပဲကြိုးစားကြိုးစား နော်တီဝံပတ္တတဝါဟောနိဗ္ဗာန်ကိုတောင့်တ၍တဲ့နိဗ္ဗာန်ကိုရကျင်တဲ့စိတ်နဲ့နော်ဒုက္ခကငြိမ်ဒုက္ခငြိမ်ကျင်တဲ့စိတ်နဲ့လောက်ရမယ်ဆိုတာအဲ့ဒါတန်ဖိုးဖြတ်လို့မရတဲ့အဆုံးအမနော်ဒီသင်ကြားမှုကိုဘုံဘုံတို့မေ့ထားလို့မရဘူးနော်ဘာကောင်းမှုပဲလှုပ်လှုပ်ရည်ရွယ်ချက်ကရှိရမယ်ဘယ်လိုရည်ရွယ်ချက်တုံးနော်အပူဓာတ်လောင်ဓာတ်တွေငြိမ်းရာဒုက္ခငြိမ်းရာကိုရည်ရွယ်ရမယ်နော်တိဝဆိုတာ ကိလေသာမီးတွေငြိမ်းရာနိဗ္ဗာန်လို့အတိပ္ပယ်ရတီဝံပဋိတ္တဝါနော်အဲ့ဒီကိလေသာမီးငြိမ်းလို့ချမ်းသာအစစ်ဖြစ်တဲ့နိဗ္ဗာန်ကိုနော်ရခြင်းတဲ့စိတ်နဲ့ကောင်းမှုကိုပြုရမယ်အဲ့ဒါဆိုရင်တခုတည်းသောမပျက်စီးတတ်သောအရာကိုကိုဟာဘာလို့တုံးစုဆောင်ရရောက်သွားတယ်ဟုတ်လားကာထာနှစ်ပုဒ်နော်နောက်သုံးခုမြောက်ကာထာကတော့သူတိုက်တွန်းထားတာချီးမွမ်းပြီးတော့တိုက်တွန်းထားတာအဲ့ဒါလေးလည်းကောင်းတယ်ဘာပြောတော့ တတ္တမတံယေဝတံပါရိတပ္ပတံပတိတာရကံတတိမာပညာဝရခေနာသောစီဖြစ်ခုပေတဲ့နဲ့နော်တတ္တမတံယေဝတံပါရိနော်တပ္ပတံပတိတာရကံတပ္ပတံပတိတာရကံဆိုတဲ့စကားလေးကြားဦးတယ်မဟုတ်လားရော့နေပေကြီးတယ်မပါလေတပ္ပတံပတိတာရကံအလုံးစုံသောပြည့်စုံခြင်းတွေကိုပြည်စည်းစေနိုင်နေတဲ့ချမ်းသာကိုလိုချင်တဲ့ချမ်းသာတွေအကုန်လုံးကိုရစေနိုင်တယ်ပေါ့နော်ဒါရိုက်ပြောရရင်ဟုတ်လား အဲ့ဒါဘာကိုရည်ညွှန်းအောင်ဆိုတော့ကောင်းမှုကိုရည်ညွှန်းတာနော်တတမတန်ယေဝတံပါဒံတပ္ပတံပတိတာရကအလုံးစုံသောပြည့်ပြည့်စုံခြင်းတွေနော်ကောင်းမွန်မှုတွေမြင့်မြတ်မှုတွေကိုပြည့်စုံသွားစေနိုင်တဲ့အဲ့ဒါလောက်တကိုးအရှိန်စောရှိတဲ့အဲ့ဒီပါရမီပုံညတံပါရဆိုတဲ့ကုသိုလ်အကောင်းမှုအဆောက်အုံစုကိုသာလျင်တဲ့တတိမာပညာဝရခေတဲ့တတိရှိတဲ့လူဉာဏ်ရှိတဲ့လူဟာမပျက်စီးအောင်စောင့်ရှောက်ရမေးတဲ့နာတော်စီဖိကုပေရဏံတဲ့ ပြင်ဘက်ကအရာတွေပျက်စီးခြင်းကြောင့်စိုးရိမ်ခြင်းမဖြစ်ရတဲ့။အော်အဲ့ဒီတိုက်တွန်းချက်လေးကလည်းမျက်နှိုးစရာကောင်းတယ်ဟုတ်လား။ပြည်စုံခြင်းချမ်းသာခြင်းကိုဖြစ်စေတတ်တဲ့ကောင်းမှုကိုသာလည်းမပျက်စီးအောင် ထိမ့်သိမ့်တဲ့ဉာဏ်ရှိတဲ့လူအသိရှိတဲ့လူသတိရှိတဲ့လူဟုတ်လား။ပြင်ဘက်ကအပေါ်ယံနေနော်တဘွားစာနော်အင်းအခိုက်အတန့်မြတာဖြစ်တဲ့နော်ဒီအနေအထားတွေပျက်စီးသွားလို့ဘာမှစိတ်ထဲမှာထိခိုက်မှုမရှိအောင် နေလို့ပြောတာ။ နာတော့ရှိဖိကုဖေတဲ့နာပြင်ဘက်ကအရာတွေပြက်လို့တော့စိတ်မစင်းရဲနဲ့လို့ပြောတာစိတ်စင်းရဲလည်းပဲ तू ကတဏှာမှာမဟုတ်ဘူးပြက်ချင်းချရင် ပြက်မှာပဲလေဟုတ်တယ်မို့လားနောက်ဆုံးဒီအသက်တောင်ဘာဖြစ်သွားမှာတော့ပြက်သွားမှာပဲလေဟုတ်လားဒါပေမဲ့ဘုံဘုံတို့ကဒီပျက်စီးမှုကိုကျွမ်းကျင်အောင်စိတ်ကလေ့ကျင့်မထားတဲ့အခါကျတော့ပျက်စီးမှုတွေ့တဲ့အခါလက်မခံနိုင်ကြတဲ့လူတွေပဲများနေတာဟုတ်လားအဲ့တော့တကယ်တမ်းကဉာဏ်ပညာကြီးမှဒီပျက်စီးမှုအမှန်တရားကိုလက်ခံနိုင်မှာ ဘလို့ဉာဏ်ပညာတုံးဆိုတော့ဒီပျက်စီးမှုအမှန်တရားကိုပဲအလွန်ကိုပဲလိမ္မာကျွမ်းကျင်တဲ့စိတ်ထဲကဒါပဲအမှန်တရားဒါဘလို့မှရှောင်လို့လွှဲလို့မရတယ်တကယ်ဖြစ်နေတဲ့နော်ပျက်စီးမှုတရားကြီးဒီဥစ္စာကြီးကစိတ်ကူးရင်နေတာမဟုတ်တကယ်ဖြစ်တဲ့ဟာလို့သူ့ကိုထဲထဲဝင်ဝင်သိလေလေသူနဲ့တွေ့တဲ့အခါမှာမတုံလှုပ်လေလေပေါ့ဒါအလွယ်ပဲပြောကြည့်တာပါဘုံဘုံကဟုတ်လားအဲ့တော့ဒီနောက်ဆုံးကထားလေးကလည်းကောင်းတယ်နော် ပြည့်စုံခြင်းတွေကိုတကယ်ကိုပဲဖြစ်သွားစေနိုင်တဲ့ဒီပါရမီကောင်းမှုတွေကိုသာလဲတတိရှိတဲ့လူအတိရှိတဲ့လူဟာမပျက်စီးအောင်စောင့်ရှောက်ဒါကိုပဲဂရုစိုက်လို့ပြောတာပြင်ပကအရာတွေပျက်စီးခြင်းကြောင့်တော့မစိုးရိမ်နဲ့တဲ့နော်ပြင်ပကအရာတွေကိုလည်းဂရုမဆက်ရဘူးလို့တော့မစိုးလို့ပေါ့ဟုတ်လားသို့တော်လည်းပဲဘာကိုပို့ပြီးတော့ဂရုဆက်ရမလဲအတွင်းအရာမပျက်စီးဖို့ကောင်းမှုတွေမပျက်စီးဖို့ပဲဘုံဘုံတို့ဂရုစိုက်ရမှာလို့ပြောတာအလွန်တန်ဖိုးရှိရနော်ဒီကထာလေးသုံးဖို့ဟုတ်လား ပြန်ပြီးတော့နှိမ့်ချုပ်လေးပြောကြည့်မယ်နော်ပြင်မကအရာတွေဘလောက်ပဲပြက်ပြက်နော်အတွင်းရသီလသမာဓိပညာစေကောင်းနှလုံးကောင်းမပြက်စီးသေးဘူးဆိုရင်ဒီပုဂ္ဂိုလ်ကိုပြက်စီးတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးဟုတ်လားဟိုးရှေးတုန်းကအလွန်တရာကြီးကျယ်ခမ်းနားတဲ့ပြည်စုံမှုတွေရခဲ့ဘူးတယ်ဖြစ်ခဲ့ဘူးတယ်အဲ့ဒါတွေဘာတစ်ခုမှမရှိတော့ဘူးအဲ့လိုပဲနောက်မှဖြစ်အောင်မဲ့ပြည်စုံမှုတွေကြီးကျယ်မှုတွေအကုန်လုံးလဲပျက်စီးသွားလိုက်အောင်မယ် လောကမှာမပျက်စီးတတ်တဲ့အရာဆိုတာတစ်ခုပဲရှိတယ်ဗါတဲ့တော့ပါရမီပုံညာတံပါရနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုထားတဲ့ကောင်းမှုဟုတ်လားနောက်ဆုံးကထားလေးကဘယ်လိုပြောတော့အဲ့ဒီလောက်ကောင်းတဲ့ပြည့်စုံစေနိုင်တဲ့ကောင်းမှု ကိုသာလျင်တတိရှိတဲ့လူအတိရှိတဲ့လူဟာမပျက်စီးအောင်ထိမ့်သိမ့်တဲ့နဲ့စောင်းရှောက်တဲ့နဲ့ပြင်မကအရာတွေကတော့ဘလောက်ထိမ့်သိမ့်ဘလောက်စောင်းရှောက်လို့ထားထားစောင်းရှောက်တဲ့ကြားတွေကပဲပြည့်ချင်ကြတော့ ပြက်သွားမှာပဲဒါကြောင့်ပြက်ချိန်ကြလို့ပြက်လာပြီဆိုရင်လက်ခံနိုင်အောင်မပြက်ခင်တည်းကစစိတ်ကိုမလုပ်ထားမှာတော့ဒီပျက်စီးမှုနဲ့တွေ့ပေတာမင်တာနားလည်အောင်လှုပ်ထားဟိုကမေးလာပြီဆိုတော့မှကြောင်ချော်ချရှောက်လုံးမနေနဲ့ဆိုတာမျိုးပေါ့ဟုတ်လားနားလည်အောင်လှုပ်ထားနော်မမေးခင်တုန်းကစနားလည်အောင်လှုပ်ထားမေးလာပြီဆိုတော့မှနော်ခွေးကလှဲနေထားတယ်လို့ဟုတ်လားဘာပြန်ပြောလို့ပြောရမှမသိဥရုအန်တန်နေဖြစ်တယ်အဓိကအဲ့ဒါပဲလေဘဝမှာပြဿနာအဓိကအဲ့ဒါပဲပျက်စီးမှုကိုနားလည်အောင်လုပ်မထားဘူး နားမလဲတော့ပျက်စီးခြင်းကြလို့ပျက်စီးတဲ့ခါကျတော့ဘလို့ဖြစ်ပြီတော့ငိုကြယူကြတာပေါ့ဒါပဲလေဟုတ်လားဒါကြောင့်ပြင်မကအရာတွေပျက်ချင်းကြောင့်တော့ဗါတယ်တော့မစိုးရင်ရတဲ့အဲ့ဒါလည်းပဲအဲလွယ်တော့လွယ်တယ်လို့ဘုံဘုံကမစိုးလို့ပါဘူးဟုတ်လားဒါပေမဲ့ဘုံဘုံတို့စူးစမ်းဖို့မလိုဘူးလားလိုတယ်နီလန်းလည်းရှိနေတာပဲစူးစမ်းပေါ့ဟုတ်လားမစူးစမ်းရင်တော့နီလန်းတိတဲ့ကြားတွေကပဲဘုံဘုံတို့ပျက်စီးမှုနဲ့ကြုံလာရင်တော့ကကနှိမ့်ဆက်အောင်မှာပါပဲဟုတ်လားဒါကြောင့်တစ်ချိန်မှာတော့ကပရိဒေဝနဲ့ နော်ကိုယ်စိတ်ကိုမပင်ပန်းခြင်းမှုမစင်ရဲခြင်းမှုဆိုရင်ဟုတ်လားပျက်စီးမှုမကြုံခင်ကစပျက်စီးမှုဟာအမှန်တရားဖြစ်တယ်ဆိုတာကိုစိတ်ကပိုင်ပိုင်နိုင်နိုင်သိအောင်လုပ်ထားနော်ပိုင်ပိုင်နိုင်နိုင်သိအောင်အခုလည်းမသိဘူးတော့မဟုတ်သိတယ်ဒါပေမဲ့အသိဟာအဆင့်အမျိုးမျိုးရှိတာ哦သဘောပေါက်လားဘုံပြောတာ哦ဟုတ်လားဒါကြောင့်တောကပတိဒေဝကိုငိမ့်သက်ပေးနိုင်တဲ့အဆင့်ထိရောက်ကိုယ့်ရဲ့အသိဉာဏ်ကိုဘာလို့မလို့ညှင့်ရမှာနော်ဘယ်နည်းနဲ့ညှင့်မလို့လေ့ကျင့်မှုနဲ့ပဲညှင့်ရမှာ ဟုတ်ရဲ့လားอืมပြောရင်းနဲ့เนาะတရားကနည်းနည်းတောင်ရှည်သွားပြီဟုတ်လားအဲ့တော့ဘုံဘုံတို့ဒီကနေ့တရားဘယ်နှပိုင်းပြောတော့နှစ်ပိုင်းပြောတယ်เนาะလောကီလူသားတွေเนาะအမျိုးအစားခွဲခြားလိုက်မယ်ဆိုလို့ရှိရင်ဘယ်နှမျိုးရှိတော့10မျိုးကာမဘောဂီတုတ်တံကိုပြောခဲ့เนาะလောကမှာဘလို့ရှာဖွေကြမလဲဘလို့သုံးဆွဲကြမလဲ လူတွေရှာဖွေနေပုံတုံဆွဲနေပုံတွေကိုကြည့်ပြီးတော့မြတ်စွာဘုရားဝေဖန်ပြီးတော့ဟောထားတာအလွန်ကောင်းပါတယ်ဟုတ်လားနောက်ဆုံးအမျိုးအစားဖြစ်အောင်ကြိုးပမ်းနိုင်မှုမလိုဘူးလားရှာတဲ့အခါမှာလည်းပဲတရားသဖြင့်မြတ်မြတ်တတရှိရမယ်ကိုကိုကိုလည်းချမ်းသာအောင်ထားနိုင်ဖို့လိုတယ်သူများကိုလည်းဝေနိုင်မျှနိုင်ဖို့ဟုတ်လားကောင်းမှုကိုလည်းပြုနိုင်ဖို့သုံးဆောင်တဲ့အခါမှာလည်းပဲဉာဏ်ပညာပါဖို့ထွက်မြောက်ကြောင်ဉာဏ်ရှိဖို့နော်အပြစ်ကိုမြင်တဲ့ဉာဏ်ရှိဖို့ဟုတ်လားတွေ့ဝေမှုမရှိဖို့နော်တဏှာလောဘရဲ့ နော်အချုပ်ကိုမခံရဘဲနဲ့လွတ်လွတ်လပ်လပ်နော်ဥစ္စာပစ္စည်းတွေရဲ့ပုံမှာသုံးသပ်နိုင်ဖို့မလိုဘူးလားလိုတယ်အဲ့ဒါကာမဘောဂီတုတ်တံကိုအခြေခံပြောတာနော်ခုနောက်ပြောလိုက်တာကာထာဘဏပုတ်တုံသုံးဖို့ဝိသုဒ္ဓံဆိုတော်ဘုရားကြီးရဲ့ဓမ္မရဆိုဘုရားရဲ့အဆုံးအမနဲ့အညီရေးထားတာအလွန်ကောင်းပါတယ်ဟုတ်လားပြင်မကအရာတွေဘလောက်ပြက်ပြက်အတွင်းကသီလသမารိပညာစိတ်ကောင်းနှလုံးကောင်းမပြက်ရင်ပြက်တယ်လို့မဆိုးနိုင်ဘူးဟုတ်လားဘာတွေဘလောက်ပဲပြည့်စုံပြည့်စုံအကုန်လုံးဟာ ပျက်စီးသွားမှာပျက်စီးလဲပျက်စီးခဲ့လှပြီဟုတ်လားမပျက်စီးတတ်တဲ့အရာဆိုတာနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုတဲ့ကောင်းမှုတစ်ခုပဲရှိတယ်ဒါကြောင့်တတိရှိတဲ့လူအတိရှိတဲ့လူဟာအဲ့ဒီလိုပြည့်စုံခြင်းတွေကိုဖြစ်စေတတ်တဲ့ကောင်းမှုကိုသာလျှင်ကိုယ်တန်တန်မှာတည်မြဲအောင်ကြိုးစားရမယ်ပြင်မဲ့ကအရာတွေဘလောက်ပြက်ပြက်မစိုးရိမ်သင့်ဘူးအတွင်းအဟာမပြက်အောင်ပဲစောင့်ရှောက်သင့်တယ်ပြင်ဘက်ကအရာဘလောက်ပြက်ပြက်မစိုးရိမ်သင့်ဘူးလို့ဒီလိုပြောတာဟုတ်လားဒါကြောင့်အလွန်မှ နော်စဉ်းစားတွေကကောင်းတဲ့နော်အကြောင်းအရာလေးတွေကိုဘုံဘုံတို့ဒါနာကောင်းမှုတစ်ခုကိုအကြောင်းပြုပြီးတော့ပြောပါတယ်ဟုတ်လားဒါကြောင့်ဒီကနေ့ကုသိုလ်ရှင်များနော်ကြိုးစားအထောက်ထားကြတဲ့ကုသိုလ်ကောင်းမှုအစုစုတို့ကြောင့်နော်ဘုရားတပည့်တော်တို့ဒီမဉ္ဇဉ်ပုညမြနိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း ကြရင်ဆုတောင်းကြမျှဝေကြရအောင်နော်ကိုချမ်းချင်းဝင်းတို့မဆုစုသင်းတို့အားလုံးညီညီညာညာလိုက်ပြီးတော့ဆိုကြနော် ကိုပြုထားတဲ့ကောင်းမှုလေးအာယုံပြုပြီးတော့ဤကောင်းမှုတို့ကြောင့်ဒုက္ခခသိငြိမ်းရာနော်နိဗ္ဗာန်တရားကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုနိုင်ပါရစေလို့ဆုတောင်းမယ်အလုံးသောတတ္တဝါနာနာကုသိုလ်ကောင်းမှုရဲ့အဖို့ပါက အညီအမျှရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားပြီးတော့အများတမ်းများပေးဝေကြမယ်အလုံးညီညာလိုက်ဆိုနော်အရှင်ဖရာဖရာတပည့်တော်တို့သည်ပြုလုပ်အားထုတ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုရှုတို့သည်မဲ့ညာဖို့ညာ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 အစထား၍31ဘုံရှင်လီကုံသောတတဝအနန္တတို့အားအညီအမြတ်ပေးဝေငှပါ၏အမြရကြ၍ကိုရှိနှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသော ကုသိုလ်အမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓု သာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအလိုကိုရှိနေပြကျမ်းမှာချမ်းသာကြပါစေ